ဒီနေ့2020ခုနှစ်အောက်တိုဘာလ10ရက်စနေနေ့ညနေ9နာရီထေရဝါဒဓမ္မကမ္မထာလမ်းစဉ်ပိုင်း53စရုရတကကမ္မထာနေရာနဲ့မေတ္တာဘာဝနာအဆက်ပေါ့ဒီနေ့မေတ္တာပွားတဲ့အကျိုးကျေးဇူးတွေပြောမယ်နော်အဲဒီမေတ္တာပွားတဲ့အကျိုးလေးတွေအဲဒီမှာဟိုကကိုကြီးရှင်အဲ့ဒါလေးတွေဖော်ပြသမှာ မေတ္တာပွားတဲ့အကျိုးကျေးဇူးလေးတွေကြည့်မယ်နော်မေတ္တာပွားတဲ့အတွက်ဘုန်းကြီးတို့အင်္ဂုတ္တမှာတော့ကျိုး7မျိုးပြတယ်ပေါ့နော်ဒါပေမဲ့လို့ကျန်တဲ့ဌာနကျန်တဲ့ကျန်ကန်တွေပိုင်းနဲ့ပြောရင်တော့အများကြီးဖြစ်သွားလူတွေလူတိုင်းလူတိုင်းကအလုပ်တစ်ခုလုပ်တော့မယ်ဆိုသူကကြံစီစိတ်ကူး အဲ့ဒီကြံစီစေကုလို့အကျိုးရှိမှလုပ်ခြင်းနဲ့အကျိုးမရှိဘယ်သူမှမလုပ်ခြင်းဒါတော့လူတဘာဝကိုဗျမေတ္တာပို့ရင်လည်းမေတ္တာအကျိုးကျေးဇူးကိုရရှိခံစားကြမှာမေတ္တာပို့ခြင်းကြတော့မာကျိုးမှမရှိဘူးဆိုဘယ်ပုဂ္ဂိုလ်မှသူကမေတ္တာပို့ခြင်းမဟုတ်ဘူးဒီတော့မေတ္တာပို့တဲ့ကာမလည်းစနစ်တကျဗုဒ္ဓဘုရားလိုတာပေါ့နော်စနစ်တကျဗုဒ္ဓမယ်ဆိုရင်တော့အကျိုးတွေအများကြီးရနိုင်တော့ စနစ်တကျမပေါ်ဘူးဆိုတော့အကျိုးရဖို့မလွယ်ဘူးပေါ့များများရဖို့မလွယ်ဘူးပြီးတော့ဒီမှာတော့အင်္ဂုတ္တမေတ္တာသုတ်အင်္ဂုတ္တပါဠိတော်မေတ္တာသုတ်မှာတော့မေတ္တာကျိုး7မျိုးဆိုဒီလောက်ပဲပြောတယ်တကယ်တကယ်ကျတော့ကျန်တဲ့စာပေကျမ်းဂန်မှာရောပါကြည့်မယ်ဆိုအများကြီးဖြစ်တော့နံပါတ်1ကတော့ချမ်းညာသာသာအေးရတယ်နံပါတ်2ကတော့ချမ်းညာသာသာနိုးရတယ် နံပါတ်3ကတော့အိမ်မက်ဆိုးတွေမမြင်ပါဘူးနံပါတ်4ကတော့လူတွေနတ်တွေနော်သူကတော့လူတွေချစ်ခင်များလို့ခါတယ်နံပါတ်5ကတော့ကြံထန်တဲ့ဒိဋ္ဌိဆန်တွေပေါ့နာဘလူတွေတစေတေဝပြိတ္တာတွေဒီသူတို့ရဲ့ချစ်ခင်များနိုးမှုတွေခါနောက်တစ်ခုကနတ်တွေရဲ့ဆောက်ရှောက်မှုခါတယ်နောက်တစ်ခုကတော့မိဘေးတို့စိတ်ဘေးတို့လက်နက်ဘေးတို့မကြောက်ရအောင်မထီရောက်နိုင်ဘူး အဲ့ဒါကမေတ္တာဘွားရင်တမာရီမြန်မြန်ရလွယ်တယ်မေတ္တာနဲ့နေတဲ့ပုဂ္ဂိုလ်မျက်နှာအစင်ကကြည်လင်းနေတယ်နောက်တစ်ခုကတော့သိတဲ့ခါကျမေတ္တာနဲ့နေတဲ့အတွက်တွေ့တွေ့ဝေထိုင်နိုင်မယ်နဲ့မသိကြည်ကြည်လင်းလင်းနဲ့သိရတယ်ဒီဘက်ဘွားမှာမညဟိုဝိပဿနာမထုတ်ဘူးဆိုရင်တော့ဇံရတာပေါ့နော်သုဒ္ဓဇံတွေရတဲ့ခါကျတော့ဒီဗြဟ္မာပြေဗြဟ္မာဘုံရောက်နေတော့ ဒီတော့ဒီဇန်တရားတွေခြေခံပြီးဝိပဿနာအထုတ်ရင်မဲ့ညာဖွညာရနိုင်တော့ပြီးတော့ဒီမနောကံမေတ္တာရမကကာယကမေတ္တာဝစီကမေတ္တာဒါတွေလည်းမျက်မှောက်မျက်ကွယ်မှာကျင့်သုံးနိုင်မယ်ဆိုရင်တော့အကျိုးတွေအများကြီးရနိုင်တော့ဒီလောကမှာလောကီစီဝါချမ်းသာလောကစီဝါချမ်းသာတိုးတက်နေမယ်လို့ဒီလိုပြောဒါကတော့အချင်းကျုံအနေနဲ့ပြောတာပေါ့နော် တော့ဘုန်းကြီးတို့နည်းနည်းလေးချက်ပြောကြအောင်နေတိုင်းနေတိုင်းအိတ်ခန္ဒီမှာမေတ္တာပို့ပြီးမှအိရင်အိယာဝင်မယ်ဆိုရင် အနောက်ရှက်တွေကင်းဝေးပြီးကိုယ်စိတ်ချမ်းသာချမ်းသာတာနဲ့အိယာတော့ဘုရားအဲ့လိုအိနေရင်လည်းဟောက်တာတို့အသက်ရှူပြင်းတာတို့ကိုယ်လိုက်ဆန်းလိုက်တုံးလိုက်လိမ့်တာမကြိမ်မသက်ဖြစ်တာမျိုးတွေအိတ်တာမျိုးတွေမဖြစ်ပါဘူးချမ်းသာတာအနစ်နဲ့ချက်ချက် အိပ်ပျော်ရင် နိုးလာတဲ့ကစိတ်ကကြည်လင်းနေပါပြီးတော့ကြည်လင်းတော့အေးအေးလည်းဝါတော့ပေါ့နော်ပြီးတော့အိပ်ပျော်နေတဲ့ခါမှာအာဝိရေတွေပါလိမထွက်ဘူးအေးမောလို့ညီးတွားပြီးထားတာခြေလက်တွေဆွဲဆန်းလူလိမ့်ဒီလိုနေထားရမျိုးတွေမဖြစ်နိုင်ပါဘူးကြောက်စရာထိတ်စရာလန့်စရာအိမ်မဲ့ဆိုးတွေလည်းမမြင်မမြင်မဘူးဖရာစီကြောင်းကံတစောင်းအစာရည်ရှိခိုးတာပူဇော်တာ တရားနာတာတရားဟောတာကုသိုလ်ကောင်းမှုတစ်ခုခုပြုလုပ်ရတာဒီလိုကောင်းတဲ့အိမ်မက်တွေမြင်မှတ်ပါတယ်ဒါမေတ္တာဖို့အိတ်တဲ့အကျိုးကျေးဇူးတွေပေါ့နော်ပြီးတော့ဘာလာလဲဆိုဒီမှာတော့အိမ်မက်နဲ့ပတ်သက်ပြီးစာပေကျမ်းဂန်မှာပါတာလေးဟိုနည်းနည်းပြောပြပါအိမ်မက်ကစာပေကျမ်းဂန်များမှာတော့၄မျိုးပြောသွားတယ်ပေါ့နော်ရောဆိုအိမ်မက်ကဘာလဲဆိုတော့တက်ကြီးလေးပါ ဖောက်ပြန်လို့ အိမ်မက်မက်ထာတစ်မျိုးပေါ့နော်။နောက်နတ်တွေကအိမ်မက်ပေးတာတစ်မျိုးပေါ့။အရင်ကခံစားမှုတာတွေပြန်မက်တာတစ်မျိုးပေါ့။နောက်မှတွေးကြုံလာမဲ့ခြေနေတွေကအိမ်မက်ဖြစ်မက်ထာတစ်မျိုးပေါ့၄မျိုးပေါ့။အမြင်ကနေအောက်ပြုတ်ကြတယ်တောင်ထိပ်ကနေတောင်ပြုတ်ကြသလိုကြောက်စရာလန့်စရာတွေဒါမျိုးတွေမက်ထာမျိုး။နော်တိရိစ္ဆာန်ဆိုတွေက ခုံတော်လိုက်ရင်ပြေးရတာမျိုးပေါ့လူဆိုးတများတွေကလိုက်လို့ရှောင်ပြေးရတာမျိုးဒီလိုမဲ့နေတော့ဒါဓာလေးပါဖောက်ပြန်လို့မဲ့တယ်လို့ဒီလိုပြောပါတယ်နောက်ပြီးတော့ရင်ကတွေ့ဘူးကြုံဘူးမြင်ဘူးကြားဘူးသိဘူးခံစားဘူးတဲ့ကောင်းတဲ့အာယုန်တွေကောင်းတဲ့အဆင်းတွေပေါ့ဒီလိုလည်းမတတ်တယ်ကြောက်လန့်ဝေရအဆင်းတွေဒီလိုလည်းမတတ်တယ်ကောင်းတဲ့အတန်တွေမကောင်းတဲ့ထိတ်လန့်တဲ့အတန်တွေဒါလည်းမတတ် နှစ်သက်မွယ်မြတ်နိုးဝေရအနတ်နေမနှစ်သက်ဖွယ်ရအနတ်နေဒီလိုလည်းမတတ်ဘူး။အရသာရှိတဲ့စားတော့ဆရာကြီးအရသာမဲ့တဲ့စားတော့ဆရာကြီးစားလာတယ်။လူညံပြောပြောင်းတဲ့တွေ့ထိကြံထမ်းတဲ့တွေ့ထိဒါတွေကိုပြန်မြင်ကြားသိပြီးတော့ခံစားပြီးအိမ်မက်တာမျိုးတွေလည်းဖြစ်ပါတယ်။ဒီအိမ်မက်တွေကတော့အိမ်မက်တဲ့အတိုင်းမဖြစ်နိုင်လို့မမှန်ဘူးလို့ဒီလိုပြောသွား။နောက်တစ်ခုကတော့ ကိုမှဆောင်းလျှောက်တဲ့နတ်တွေရှိတယ်အိမ်ဆောင်နဲ့ကြောင်းဆောင်နဲ့မြေမာနေတဲ့မြေဦးမြေယူပေါ်မှာဘုံမိမနေပါပေါတော့သူဘုံစုံနတ်ခေါ်တယ်တိပင်ပေါ်မှာဘုံမိမပေါတော့ရုပ်စုံနတ်စိုက်တဲ့နတ်တွေကချစ်ခင်လို့ကောင်းကျိုးလိုလားလို့မေတ္တာအိမ်မက်ပေးတာလည်းရှိတယ်တချို့နတ်တွေကတော့မုံတော့အကျိုးမဲ့ဖြစ်စေလို့အိမ်မက်ပေးတာလည်းရှိတာပေါ့ ချစ်ခင်လို့အိမ်မက်ပေးပေးတာမျိုးတော့မှန်နိုင်ပါတယ်မုံလို့အိမ်မက်ပေးတာတော့ပျက်စီးစေလို့တဲ့အတွက်မမှန်နိုင်ဘူးလေနောက်တစ်ခုကတော့ကောင်းတာတွေမပြတ်ပြည့်လို့နေတော့အတိတ်ကုသိုလ်ကလည်းဂျိုးပေးခွင့်ဂျုံလာမယ်ကောင်းကျိုးတွေလည်းရမယ်အရေးနမိတ်တွေဒီလိုလည်းမတတ်ပါဘူးချို့ကြမကောင်းတာတွေအများအားလုံးနေမကောင်းတာတွေအများအားပြောမကောင်းတာတွေအများအားတွေးအဲလိုလုပ်နေတော့အတိတ်က အကုသိုလ်ကံနဲ့အခွင့်သာတွေကဘေးအန္တရာယ်ဆိုဒုက္ခမျိုးမျိုးကြုံဖို့အခြေအနေတွေမဲ့တော့ဒီလိုမေတ္တာတွေကကိုပြုလုပ်တဲ့ကံတိုင်းကောင်းကျိုးဆိုးကျိုးတွေခံကြဆံကြပါဒါတွေကတော့များသောမှန်တိုင်းတယ်မှန်တိုင်းတယ်လို့သူကတော့ကောက်ချက်ချပြတာဒါပေမဲ့လို့မိမိမှာအိမ်မဲ့ဆိုးတွေမြင်မဲ့ပြီးဒါတွေတွေးပြီးတချို့စိတ်လေးနေတတ်တယ် စိတ်လေးမနေပါနဲ့ကုသိုလ်ကောင်းမှုတစ်ခုမှပြပြုလုပ်ပေါ့နေရာလိုလိုတွေပြုလုပ်နေလည်းပဲဒီမကောင်းကျိုးတွေပြည့်ပြောက်ပြီးကောင်းကျိုးတွေဖြစ်လာနေတော့ခါရီကောင်းတာတွေအိမ်မက်မက်တဗျာကောင်းတာတွေအိမ်မက်မက်ပေမဲ့လို့လည်းကိုကဝမ်းသာပြီးဘာမှမလုပ်ရင်လည်းဘာမှဖြစ်ပါဘူးဒါကြောင့်မို့မေတ္တာပါတဲ့ကမ္ဘာတစ်ခုသို့ဘာဝနာတစ်ခုအမြဲမပြတ်လုပ်နေတာကောင်းကျိုးဟာဖြစ်လာမှာပဲ အဲ့လိုမှတ်ထားမယ်နော်နောက်ဒီမေတ္တာပွားတဲ့ပုဂ္ဂိုလ်များဟာဟိုလူတွေကလည်းချစ်ခင်တယ်နတ်တွေကလည်းချစ်ခင်တယ်တိရစ္ဆာန်တွေလည်းချစ်ခင်တယ်ဒါတွေစာပေကျမ်းဂန်များပြောသွားတယ်အဲတော့လူတွေချစ်ခင်တယ်ဘာလို့လူတွေချစ်ခင်လဲဆိုဘုရားမေတ္တာဓာတ်ခံရှိနေမာနနေပါတယ်မာနနေပါတဲ့ပုဂ္ဂိုလ်မှာမေတ္တာကဓာတ်ကလည်းဖြစ်တယ် မာနဖြစ်နေမေတ္တာဓာတ်မဖြစ်ဘူးမေတ္တာမရှိဘူးပေါ့ဗျာမေတ္တာစိတ်ဖြစ်နေလားမာနစိတ်ကမဖြစ်ဘူးဒီတော့မာနနေပါတဲ့ပုဂ္ဂိုလ်မေတ္တာဓာတ်ခံရှိတာမေတ္တာဓာတ်ခံရှိမာနနေပါအဲ့လိုပုဂ္ဂိုလ်မျိုးကသူကဆက်ဆံရလဲကောင်းမွန်တယ်နော်သူ့မှာချစ်ခင်စရာလေးစားစရာမြတ်နိုးစရာခုံနေနဲ့ပြည့်စုံနေတော့လူချစ်လူခင်ပေါ်တော့ဒါကြောင့်မေတ္တာပို့ခြင်းဟာ အများကချစ်မြတ်နိုးခြင်းရဲ့ အကြောင်းရင်းမှာအကြောင်းရင်းဖြစ်တဲ့ဂုံဘုတ်တစ်ခုအနေနဲ့မှတ်ထားပါဗျာနော်လူတွေချစ်ခင်မြန်လို့ချင်းရင်ကိုကအရင်ဟိုလူတွေ့ရင်ကိုကအရင်ဟိုအောင်ဖို့ဆိုတာရှိတယ်လူမြင်မြင်ချင်း လူမြင်လူတွေတွေ့တွေ့တွေ့ရင် တွေ့ချင်းကိုကအရင်ဟိုအောင်ဖို့အဲ့ဒါဆိုရင်တော့အဲ့ဒီပုဂ္ဂိုလ်ကိုချစ်ခင်မြန်လို့ဝင်ဖြစ်လာပါဒါနဲ့ပတ်သက်ပြီးဘုန်းကြီးတို့ဒီဝိတုကြောင့်လေးပေါ့နော်ဒါကတော့လူငယ်လေးလေးပါတော့အကြောင်းအရာလေးတစ်ခုပြောခြင်းပါ ဒီမေတ္တာပို့ခြင်းကြောင့်ဘုရားကိုယ်တော်တိုင်လက်တွေ့ပြသွားတဲ့အကြောင်းအရာလေးပါတစ်ချိန်မှာမြတ်ဗုဒ္ဓကနောက်ပါတန်ခါ1250နဲ့တူပေါ့ဗျာအပနာရွာမှာကုတိနာယုံကုပရိနိဗ္ဗာန်ဆန်တဲ့မြို့တော့ကုတိနာယုံကိုကြွပါတယ်ကုတိနာယုံတိုင်းပြီးကုတိနာယုံမြို့တော်ကိုကြွတယ် အဲ့ဒီကုသီလကုသီနာယုံမျိုးကကုသီနာမျိုးတော့အဲ့ဒီပိုင်ဆိုင်တဲ့အုတ်ချုပ်တဲ့မင်းတွေကဘုန်းကြီးတို့လိတ်ဆူမင်းတွေလိုပဲအဲ့လက်ကြောင့်အုတ်ဆောင်ပဲနဲ့အုတ်ချုပ်တယ်မြတ်စွာဘုရားကြွလာတော့မယ်ဆိုတနိုင်ငံလို့အမိန့်တော်ပြန်တန်းထုတ်ပြီးဟာတနိုင်ငံလို့ကတောင်းတောင်းဖြားဖြားကြိုးဆိုကြတော့ဘူးအဲ့ဒီမှာကြိုးဆိုတဲ့အဲမှာဒီတိုင်းပြည်အုပ်ချုပ်တဲ့ ရောဇာဆိုတဲ့မင်းလည်းပါတော့ဗောရောဇာကသူကဘယ်သူနဲ့တငယ်ချင်းလဲရှင်အာနန္ဒနဲ့တငယ်ချင်းပေါ့နော်ရှင်အာနန္ဒတငယ်ချင်းအဲ့တော့သူကကျိုးဆိုးပြက်နောက်မှာချက်ချင်းမပြန်သေးဘူးမပြန်သေးဘဲနဲ့သူ့တငယ်ချင်းရှင်အာနန္ဒလာတွေ့တော့ရှင်အာနန္ဒတွေ့တော့ရင်တော့လည်းသူကရှင်အာနန္ဒသူတို့မျိုးကိုတကယ်သွားအလဲသွားဘူးတယ် သွားတဲ့ချိန်မှာလူကသူကပြောတာပါတာတိတ်ကြိုက်တယ်ပြောတော့ပါတာကြိုက်တော့ရှာနာနာနေလာတော့အဲကျုံမှာဒီငါမှာကွာအစည်းအဝေးစားတွေအများကြီးရှိတယ်မင်းတဝက်ပေးမယ်ဒီလားနေကတို့ပြောပါပါနေကြအောင်သူကအဲ့လိုပြောတာသူထွက်ဖို့ပဲသူကဖိတ်တာအဲ့တော့ရှာနာနာပြန်ခဲ့တာပေါ့ခုတစ်ခေါက်တစ်ခါဖះနဲ့တူတန်ဃာကြီးအများကြီးနဲ့ကြွားကြွားတော့တငယ်ချင်းရောစာ ။သူလားကြိုတယ်သူစိတ်ထဲမှာဝမ်းသာသွား။ဝမ်းသာတော့တငယ်ချင်းပြီးပြောတာဟာဝိစေတော်သာသင်ခုလိုဖရာကိုခီးဥချိုဆိုတာတိတ်ကောင်းတာပဲလို့ချီချူစကားပြောတာ။အဲ့မဲ့ရောဇပုဂ္ဂိုလ်ကရောဇမန္နာပုဒ္ဒခေါ်တာပေါ့လေ။သူကဘာပြောလိုက်လဲဆိုရောဇမင်းသားရှင်အနန္ဒာတဲ့ကျတို့ကဖရာတရားကြည်ညိုလို့လာပြီးတော့ ခီးဥကျိုးဆိုတာမဟုတ်ဘူးတဲ့ဒီနိုင်ငံအခုဒီနိုင်ငံမှာခီးဥကျိုးဆိုမလောက်တဲ့လူဓာဝင်900ဆောင်းရမယ်လို့ဂရိကဝရှိလို့လာချိုးတာဒီရှေ့ကနေတော့တော်စိတ်တကြအဲ့ဒါနဲ့သူငယ်ချင်းကိုစကားတော့မပြောနိုင်စိတ်ထဲကညီတော့ပြမပြရတယ်ဆိုဖရာကြီးသွားလျှောက်တာသူကြီးသူရှေ့ချက်ချင်းထဖရာကြီးသွားတယ်အဲအဲ့မှာဖရာသွားလျှောက်တယ်မြတ်စွာဘုရားတဲ့ဟောဇာဆိုတဲ့ ဒီမလမင်းသားဟာအင်မတန်ထင်ရှားကြော်ကြားတဲ့ပုဂ္ဂိုလ်ပါဒီလိုပုဂ္ဂိုလ်တွေဘုရားဆုံးမမှာကြည်ကြည်လင်လင်နဲ့တည်သွားမယ်ဘုရားဆုံးမမှာတဝင်ယုံကြည်သွားမယ်ဆိုရင် သာသနာအတွက်အင်မတန်ကြိုးများပါတယ်ဘုရားဒီဒီလိုတငယ်ရရောဇာတယောက်သာသနာကိုတဝင်ယုံကြည်ညိုးလောင် ဆုံးရွက်ပေးတော်မူပါဗျာလို့မြတ်စွာဘုရားရှောင်းတယ် ။ဒါမြတ်စွာဘုရားဗာမိတ်လဲဆိုခြေသားနန္ဒာတဲ့ရောစသာသနာတော်ကိုတတ်ဝင်ယုံကြည်လာဖို့အတွက်ငါဘုရားခက်ခဲမရှိပါဘူးဆိုအဲ့ဒီမှာအောဒိတမေတ္တာပို့လို့ပေါ့ဗျာမနေ့ကဘုန်းကြီးတို့အောဒိတမေတ္တာအနောဒိတမေတ္တာအောဒိတသူ့ကိုရည်ညွှန်းပြီးတော့ဆုဆိုင်ပို့တာမျိုးပြောတယ်အဲ့လိုပို့လိုက်တဲ့ခါကျအဲ့ကရောစားကရှာနနာထွက်သွားသူလည်းအိမ်ပြန်လာပဲဒါပေမဲ့လို့ပြန်ဟို ကြောင်းပြင်ကိုမရောက်ဘဲနဲ့စိတ်တရားချက်ချင်းပြောင်းလဲလာပြောင်းလဲကိုဖះပြောင်းလဲပြီးဖះကိုဖူးကျင်တဲ့စိတ်တွေတော်တော်ပေါက်လာဘယ်လိုမှပေါက်မလားအိမ်အိမ်ပြောင်းမှုကတတိမြောက်ကြောင်းတဲ့တော်ဝဲလေလေကြောင်းထဲမှာလက်ပါပြီးတော့အာရှင်ဘုရားတို့တန်ဃာတွေကလည်းအများကြီးပါတော့ရှင်ဘုရားတို့မြတ်စွာဘုရားဘယ်မှာလို့ဘယ်ကြောင်းမှာသတင်းသုံးနေပါလို့တပည့်တော်ဖူးမြောက်ပြစေဘုရားဒီလိုတော်ဝဲလေလေဖြစ်တော့ဥမာပေးထားတော့ နွားငယ်လေးကမိခင်ကြီးပျောက်တဲ့သဘောမျိုးလိုပေါ့အော်ဟစ်မိတိုင်းရှာဖွေသလိုပဲအဲ့ဒီမှာရဟန်းတော်တွေကဒါကတော့ဒါကတော့ရောစာဒီဘုရားကြောင်သွားတဲ့ခန္ဓာကုတိတိုက်ကိုညွန်ညတာပေါ့လေအဲ့ဒီကြောင်ပဲအဲ့ဒီကြောင်သွားတဲ့ကတို့တို့တာတာသွားပါဖြည်းဖြည်းညင်ညင်သွားပါနော်အဲ့ဒီသွားတဲ့ဟိုရောက်တဲ့ခါကျတော့ဒကာနာရောက်တဲ့ကချောင်းတန်တာတာရာလေး ပေးပြီးတော့တကားလေးကိုသာခောက်ပါအဲ့ဒီချိန်မှာတင့်ကိုမြတ်စွာဘုရားတကားဖွင့်ပေးပါလိမ့်မယ်အဲ့လိုပြောလိုက်တော့အဲ့တော့သူတို့ညွန်တဲ့အတိုင်းပဲရောဇာကဘုရားနေညွန်တဲ့အတိုင်းပဲမြတ်စွာဘုရားဒီသွားပါဟိုလေးရောက်တော့ချောင်းတန်တာတာလေးပေးပေးပြီးတော့တကားကောက်အဲ့မှာမြတ်စွာဘုရားကြောင်းနေရောက်ရောက်သွားတဲ့ခါကျတော့မြတ်စွာဘုရားမြင်တော့တိတ်ကြည်ညိုတော့ဗျာဖူးတော့မဟုတ် ဟိုကလည်းจิตတော်ဇာတဲ့ဒီလိုခေါ်သွားပြီးတော့တရားတွေဟောပါတယ်တရားတွေဟောလာတဲ့အခါကျတော့နောက်ဆုံးတော့မညောဘုံညာရောက်ဟောလိုက်တာပဲဟောရင်လည်းသောတာပန်ဖြစ်သွားတယ်ဒါပါလေဆိုမြတ်စွာဘုရားရဲ့မေတ္တာဆွမ်းအားပေါ့မြတ်စွာဘုရားတို့တို့ပုဂ္ဂိုလ်တို့မေတ္တာဓာတ်ကအကောင်းတော့ခုချက်ချင်းလို့ခုဒီပုဂ္ဂိုလ်ချက်ချင်းစိတ်ပြောင်းသွားနိုင်တယ်။တာမန်ပုဂ္ဂိုလ်တွေကတော့ဒီဖះတော့အကောင်းမလို့ပေါ့ ဆိုလိုတာကတော့မေတ္တာပွားများတဲ့ပုဂ္ဂိုလ်ဒါလူတွေနဲ့တွေချစ်ခင်တယ်ဒါလေးဥမာပေးချင်တာပါနော်နောက်တစ်ခုကတော့ဒီမေတ္တာပွားများတဲ့ပုဂ္ဂိုလ်ဟာသူကလူတွေမကဘူးနတ်တွေလည်းချစ်ခင်တယ်ဒီအကြောင်းအရာလေးကိုပြောပါဦးလူတွေမကဘူးနတ်တွေပါချစ်ခင်တယ်ဒါကြောင့်မို့ဘုန်းကြီးတို့ဒီမေတ္တာတုံမေတ္တာဘုံမေတ္တာတုံမေတ္တာဘုံကြီးကဒါပဲနတ်တွေက ဆောင်းနတ်တရားနေပြီးတော့သူကဘာလို့နှောက်ရှက်တဲ့အတွက်ဘုန်းကြီးတို့မေတ္တာသုံးမေတ္တာပို့ကြတယ်အဲ့ဒီမှာဆိုရင်ဟုတ်လားရန်900တပါးလေးတော့မယ်အဲ့ဒီရန်900မေတ္တာသုံးမေတ္တာပို့နည်းတွေမေတ္တာပို့တဲ့ခါကျတော့အဲ့ဒီနတ်တရားနေပြီးတော့ဆောက်ရှောက်သွားကြတော့အခုဒီမှာကျတော့ဘုန်းကြီးတို့ဘာတွေ့ရပြန်လဲဆိုတော့ဒီနတ်တရားဆောက်ရှောက်နေမကဘူးလေကြီးညိုလေးစားတဲ့အနေထားလေးပါအဲ့ဒါလေးလည်းတော်တော်ကောင်းပါအဲသူ ဝိသကမထေရဆိုဘုရားလက်ဘုရားလက်ထက်မို့သေကုံသာသနာဝင်မှာပဲရှိတယ်နော်သူ့အကြောင်းအရာကိုမပြောတော့ပါဘူးဝိသကမထေရရဟန်းဖြစ်ရဟန်းဖြစ်သွားပြီးနောက်ပိုင်းမှာသေကိုကျွန်းတောင်မပိုင်းအဆုံးဖြားကြတဲ့စေတလာတောင်ဆိုရှိတယ်ပေါ့ဒီစေတလာတောင်တော့ကြောင်းမှာတရင်သုံးဟုတ်အဲ့ဒီတောင်ကြီးပြီးလှမ်းသွားမှန်စာပြီးသွားတော့အဲအဲ့ဒီတောင်ပေါ်ရောက်တယ်ဆိုပါတောင်ပေါ်မှာသူဒိဋ္ဌန္တာတော့ လေးလာပေါ့သူတိတော်ဝါရင်၃လနဲ့တကွာလေးလာသတင်းသုံးမယ်လေးလာပြီနော်တဏှာငါသွားမယ်ဒီလိုဆုံးဖြတ်တော့အဲတော့အဲဒီမှာသတင်းသုံးနဲ့လေးလာပြီတဲ့အခါကျတော့မနေ့ကျရင်တော့ဟောတဏှာပြောင်းပြီးတော့နေမှပဲအဲလိုစိတ်ကူးလိုက်တယ်အဲ့ဒီလိုစဉ်းစားတဲ့အခိုက်အတန့်မှာပဲသူ့ရဲ့တော်ကြောင်လေးလေကအနီးမှာငိုတန်ကြတော့ငိုတန်ကြတော့ထသွားကြည့် ထသွားကြည့်တော့လေကလေးပင်များကြပေါ်မှာပါနတ်တကူကငိုးနာတွေ့တော့ကိုယ်တွေ့တော့ရှင်ဝိတာကမထေရမေးပါတယ်ငိုးနေတာဘယ်သူပါလဲလို့မေးခဏနောက်ကတပြီတော့အရှင်ဘုရားရဲ့ဈဉ္ညာကြောင့်ခေါင်းရင်းကတပြေပင် မှနေတဲ့ရုပ်စိုးနတ်မနီးလိရပါဗျာတဲ့အဲတော့ရှင်မြတ်ကမေးတယ်ဘာကြောင့်မို့ ဒီမှာလာငိုနေရတာလေအရှင်မြတ်ကတဏှာကြွသွားမှာမငိုတော့ပါဗျာငါကြသွားတာနဲ့သင်တို့နဲ့ဘာဆိုင်လို့လို့ဒီမှာနေတဲ့အတွက်သင်တို့မှာဘာအကျိုးကျေးဇူးရှိလို့လဲလို့ဒီလိုမေးပြီးတော့မဏိလိယနကဘာပြောလဲရှင်မြတ်ဒီသတင်းသုံးအချိန်ကစားတပြီးတော့နတ်တရားတယောက်နဲ့တယောက်ညီညွတ်မှုတွေရှိတယ်ဗျာတယောက်နဲ့တယောက်ချစ်ခင်မှုတွေညီညွတ်မှုတွေရှိတယ် အရှင်မရအဲ့ဒီလိုခုလိုကြွသွားမယ်ဆိုရင်တော့တပည့်တို့ဒီညီညွတ်မှုတွေမဖြစ်တော့ဘူးဗျာ။ရန်ခက်ရနေဖြစ်ကြမယ်။ကြံကြံထဏမာမာထမယ်မခံတော့ဆဲကြမယ်ဆိုကြမယ်ဒါတွေဖြစ်ကြတော့မဗျာ။ဒါကြောင့်တပည့်တို့ငိုလာပါဗျာ။အဲ့ဒီမှာအရှင်မြတ်ကြပါစေ။အေးဒီမှာနေတဲ့အတွက်သင်တို့အားလို့ချစ်ခင်မယ်ညီညွတ်မယ်အကျိုးရှိမယ်။လိမ္မာရင်ကျင်းမယ်ဆိုငါဆက်လက်တရင်သုံးပါလေ။ အာမသွားသေးပါဘူးဆိုတခါနေလိုက်ပြန်အဲလေးလာပြည့်တဲ့ခါတခါနတ်ကလာငိုလိုက်ဒီလိုနေလိုက်နဲ့အဲလိုနဲ့နေနေနဲ့သူကဒီမှာပဲမေတ္တာဘာဝနာအခြေခံပြီးတော့တရားထုတ်လိုက်တာအရတမေဖို့ရပါတယ်အဲ့ဒီစေတလာတောင်ကျောင်းမှာတရင်သုံးပြိဋိဘံဆံသွားတယ်အဲကြောင့်မို့ဒီမေတ္တာပို့တဲ့ပုဂ္ဂိုလ်ကနော်ဒီ ကိုကမမြင်ရမြင်ကိုရဲ့ပတ်ဝန်းကျင်မှာရှိတဲ့ပုံကိုယ်တွေတော့မှအကုန်လုံးချစ်ခင်မှုညီညွတ်မှုတွေဖြစ်စေတယ်ဒါလေးတတိတာနော်မြင်မပြပို့ပါပို့နေကိုအိမ်မှာရှိတဲ့နတ်တွေဒီအိမ်ပတ်ဝန်းကျင်မှာရှိတဲ့မျိုးရွာပေါ့လေရှိတဲ့နတ်တွေကလည်းသူတို့အချင်းချင်းချစ်ခင်ညီညွတ်မယ်ချင်းချစ်ခင်ညီညွတ်သူတို့လည်းကောင်းတယ်ကိုယ်တည်းလည်းကောင်းတယ်ပေါ့ဒါတော့နတ်တွေချစ်ခင်ညီညွတ်တဲ့ဆွေအကြောင်းပေါ့လေနောက်တစ်ခုကတော့သူကဘာလဲဆိုတော့ လူတွေနတ်တွေမကောင်းတိရိစ္ဆာန်နေရာစားချစ်ခင်တယ်နော်မေတ္တာတထားရင်တိရိစ္ဆာန်နေရာစားချစ်ခင်ခြင်းဟာဒီတွေ့ရတယ်ပေါ့ဒါကတော့ဘုန်းကြီးတို့ဘုန်းကြီးတို့နိုင်ငံဝေဝီဆရာတို့ရဲ့အကြောင်းပေါ့အဲ့ဒါလေးကိုဖတ်အဲ့ဒီအကြောင်းအရာပဲဘုန်းကြီးပြန်ပြောပါဘုန်းကြီးတို့နိုင်ငံဝေဝီဆရာတော်ဆိုတာနာမည်ကြီးခဲ့ပါတစ်ချိန်မှာဘုန်းကြီးတို့လည်းမတွေ့ခဲ့ဘူးပေါ့တွေ့ဖို့လောက်ခဲ့တယ်မတွေ့မတွေ့ဖြစ်ခဲ့ဘူးပေါ့ဗျာ ခုဆရာတော်ကြီးကဘုန်းကြီးတို့နာကအင်ဂျင်ပင်မှာသူမွေးရဇာတိအဲ့ဒီမှာလဲလေးလာသတင်းသုံးတယ်ရွှေဘိုအောင်မြေမှာလဲလေးလာသတင်းသုံးတယ်ကြောက်ဆယ်ဝေဘူးမှာလဲလေးလာသတင်းသုံးတယ်လို့ဒီလိုကြားဦးတော့အဲ့မှာဘာဖြစ်ခဲ့ဘူးလဲဆိုဆရာတော်တွေကဆရာတော်ကြီးဝေဘူးကြောင်းမှာခုနတနေ့ကိုလေးလာတော့သတင်းသုံးအကြာကြီးသတင်းသုံးတော့ဗောလေနောက်ပိုင်းမှာတော့ဟိုရွှေဘိုတို့ သူ့ရွာအင်ဂျင်ပင်တို့ကတရင်သုံးတော့ဗြဟ္မတော့ဒီအဲ့ဒီဝေဘူးချောင်းတဲ့ကြောက်ဆဲဝေဘူးချောင်းမှာအဓိကထားနေတာပဲအဲ့ဒီဝေဘူးချောင်းနဲ့ကပ်နေတဲ့နေရာဖောင်ရွာဆိုတာရှိတယ်အဲ့ဒီဖောင်ရွာကတခါကြီးတယောက်သူ့နာမည်ဥမောင်ကြီးလို့ခေါ်တယ်ဒီဝေဘူးဆရာတော့နေ့စဉ်နေ့တိုင်းဒီရွာကိုဖြတ်ပြီးတော့ဆုံးခံကြွားတာပဲနော် အဲ့ဒီကြွတဲ့အခါမှာတရွာလုံးကဒီတနေလုံးကပေါ့ဆရာတော်ရဲ့ဂုံကျေးဇူးတွေသိကြတယ်အဲ့ဒီမှာကျတော့တခြားလူမျိုးတွေပေါ့လေဒီဆရာတော်ကြီးထံမှာသင်္ကန်းဝတ်ကြပါညာအများကြီးပေါ့အလုံးကဟောလေးတကျော်ဖြစ်နေနှစ်ပေါင်း90ကျော်ပေါ့တိုင်းပြည်တော်ကြော်ကြလူဒီညာပူဇော်နေတဲ့ချိန်ခုနဒကာကြီးဥမောင်ကြီးကတော့သူကသွားရကောင်လာရကောင်မသိအမှုအမှန်ပဲနေတာပဲ ။ तू ကတောက်စားမူးယူနေလို့တော့မဟုတ်ဘူးတဲ့။ဖာတိဖာသာနေတာပဲ။ဖာတိဖာသာနေအသက်90တောင်သူကကျော်လာတယ်။ဒီနေ့တော့ဒီဒကာယူမောင်ကြီးကဘာဖြစ်လဲလဲဖောင်ရတောင်းမဲ့နာမသူထွက်လာ။ဘုန်းကြီးတို့နှစ်သိုးပေါ့ဗျာ။ဒီနေ့ကြာနွားလေးပေါ့။နှစ်သိုးနှစ်ကောင်ကတကောင်နဲ့တကောင် အနိုင်မကရှုံးပေးမခွေလိုက်တိုက်လိုက်ဒီလိုလုပ်နေကြ။နောက်ခွေခိုင်းနေဘာဖြစ်လဲ အကောင်လုံးဟာသွေးတန်တွေတရရထွက်လာပြီးတော့ဟိုကလည်းနွားနဲ့တံမိုးအကြောင်းတို့တော့ဒီနွားလေးနှစ်ကောင်ရံဝဲပြေးတော့ဒုတ်တွေကလေးနဲ့ထုပါဖြစ်ဒုတ်တွေနဲ့လိုက်ရိုက်ဟာနဲ့သူကဖြင်းတယ်ဒီနွားနှစ်ကောင် ခွေးလာရတော့ဒါပေမဲ့သူတို့နှစ်ကောင်မရဘူးတကောင်တော့ပြေးခွေးလိုက်ပြေးလိုက်တကောင်လိုက်လိုက်အဲ့လိုလူရင်းလေးနဲ့တဖြည်းဖြည်းနဲ့တရွေ့တရွေ့နဲ့သူဖောင်ရွာနဲ့ဘယ်ရောက်သွားလဲဝေဘူးဆရာတို့သတင်းသုံးတဲ့ နေရာပဲပေါ့ဝေဘူးချောင်ဘက်ကိုဥတီပြီးပြေးလိုက် ခွေးလိုက်ပြေးလိုက်ခွေးလိုက်ဒီလိုတော့နောက်ကလည်းဟိုတကရခဲနဲ့ထုဒုံနဲ့လိုက်ပေါက်ဒီလိုလောက်တာဒါပေမဲ့ဟိုနှကောင်တော့ချနေကြလို့ရှိသေးတာအဲ့လိုသွားရင်သွားနေနွားနှကောင်ဘာဖြစ်သွားလဲဆိုဝေဘူးချောင်တွင်ဝင်ရောက်သွားတယ်အဲ့ဒီခါမှကျတော့နွားနှကောင်မခွေဝဲနဲ့မခဘဲနဲ့စိတ်ပြောင်းပြီးတကောင်တကောင်အချင်းချင်းပြန်ပြန်လာလာချစ်ခင်ပြီး ထွက်လာတဲ့သွေးစားတွေကိုရက်ပေးနေကြတယ်အဲ့ဒါတွေးတဲ့အခါကျဥမောင်ကြီးဒီကနေ့ကင်ထားတဲ့ခဲတွေတုတ်တွေလွတ်ကြသွားတယ်လို့ဆိုပါအဲ့ဒီမှာသူကဘာစဉ်းစားလဲဆိုတော့ဒီဝိဝူကြောင့်နေနမိတ်နော်ဒီဆရာတော်ကြီးသတင်းသုံးတဲ့ဝိဝူကြောင့်နေနမိတ်တဲ့ဝင်ုံနဲ့တရိษံနေရတော့ဒေါသပြေပြောက်ပြီးတော့ဆရာတော်ကြီးရဲ့မေတ္တာရေးကိုခိုးလုံအောင်ကောင်းမှသိတယ် နော်ဒိဋ္ဌိဆံဆိုရန်ရန်ဆိုင်ကြံထံအသိဉာဏ်မရှိတဲ့ပေါ့ဒါတွေတောင်မှဒီဒိဋ္ဌိဆံတွေတောင်မှဆရာတို့ရဲ့မေတ္တာအရေးအောက်ရောက်သွားဤချမ်းမှုရရန်ဖြစ်တာနဲ့ငြိမ့်သွားတယ်ဟောငါမှဒီနာဝူဝူကြောင့်နာကတ်နေတဲ့ဖောင်ရွာသားဖြစ်တယ်ပေါ့နေ့စဉ်ဆရာတို့ရဲ့ဆရာတို့ရဲ့ဖူးမြင်ရပေမဲ့ဆရာတို့ရဲ့ဂုံကြီးကိုမသိပါလားအိမ်မှာတတိတောင်ကရပြီဆရာတို့အကြောင်းရောက်ပါတော့အဲ့ဒီနောက်ပိုင်းမှာတော့သူက နောက်ကရပြီးကြောင်းမှနေကပ်ပြလောက်ပေါ့လေဆုံးကနိုင်ရှိမှကြည်စီတီကနိဗ္ဗာန်ဆိုဖြစ်အမြဲတမ်းလိုက်တယ်ဒါတော့ဗာပြောရလဲဆိုဘုန်းကြီးတို့မေတ္တာဓာဟာပို့နေတဲ့ပုံကိုယ်တွေမကောင်းတော့ဒီနာတဝိုက်ပို့နေနော်ဥပမာတကူတယောက်ပို့တယ်အဲ့ဒီပုံကိုယ်တွေမေတ္တာဓာကရောက်တာမဟုတ်ဒီပို့နေတဲ့နေရာတော့ကိုကအိမ်မှာပို့နေအိမ်တဝိုက်အကြောင်းမှာပို့အကြောင်းတဝိုက်ဒီမေတ္တာဆက်ဝိညာဉ်အဲ့လောက်ဒီပြောင်းပြန့်နှံ့နေအဲ့တော့ ကိုပို့တဲ့ကိုပို့တာတခြားရာဒေတာပုဂ္ဂိုလ်အာယုံပြုတ်ပို့တယ်ဆိုပါတော့အဲ့ဒီလောက်တည်းမကောက်ကိုပို့နေတဲ့နေရာမှာရှိတဲ့နေရာတယောက်မေတ္တာအာနစက်တည်းပြန့်နှံ့နေတော့ခုနကတိရိစ္ဆာန်တွေတောင်လိမ္မာရင်ကျေးကုန်အဲလူဆိုရင်တော့ပြောစရာမလိုပေါ့နော်ဒါကြောင့်ဘုန်းကြီးတို့မေတ္တာမပြပွားဖို့လိုတယ်ဒါလေးမှတ်ထားနော်အဲ့မှာမေတ္တာပို့တဲ့အခါမှာခုနပြောတာက မီးဘေးတို့အစိတ်ဘေးတို့လက်နဲ့ဘေးတို့မထီရောက်ဘူးဒါတွေပြောတာရှိတာပေါ့နော်အဲ့ဒါတွေကလည်းနည်းနည်းလေးစဉ်းစားဖို့လိုတာပေါ့နော်တချို့ကမိဘေးတွေတင်ပြီးအစိတ်ဘေးတွေတင်ပြီးလက်နဲ့ဘေးတွေတင်ပြီးဆိုမှကောက်ပြီးမေတ္တာတော့ရွတ်တာမျိုးအဲ့လိုမျိုးလုပ်လို့မရဘူးဗျနော်ဆုံးဆုံးကတော့မပြတ်လုံနေမှာမီးလောင်ပြီဆိုရင်တော့ပြေးပေါ့ဗျာအခုချိန်မှာဒီမေတ္တာတော့ရွတ်နေလို့မရဘူး ဒါဘုန်းကြီးငယ်ငယ်တော့အတွေ့အကြုံတွေတခုရေဦးမင်္ဂလာရမတိုင်နေခဲ့တယ်ရေဦးဈေးကြီးမေးလောင် မီးလောင်တော့ဈေးကြီးတောင်ဘက်ကရောက်ကကတေချောင်းမီးလောင်မြောက်ကမြောက်ဘက်ကလည်းလေတွေတိုင်တယ်အဲ့လိုဘုန်းကြီးတို့ကိုယ်ပေါက်စားရှိပါသေးတယ်ဈေးတောင်ဘက်ကရင်ပြေးကြတာဘုန်းကြီးတို့ဟိုရင်ဒီရင်ပေါ့လေအဲဘုန်းကြီးတို့ကိုယ်ပေါက်စားအိမ်နေကြီးသွားတယ်ကမကြီးကဒီမှာမေတ္တာတော့ရုပ်မပြတ်ဘူးဓမ္မကြီးမိရလောင်တော့မဘာတရားမလဲပြောဟာမေတ္တာတော့ကရွတ်နေတော့ရှိသေး နောက်တကယ်လောက်ပြီဆိုတော့မှသူကရော့ရော့ကုန်းရင်ဆိုပြီးတော့ဘုန်းကြီးကိုပေးလိုက်တယ်အဲ့တော့ဘုန်းကြီးလည်းမိလူရကြွရပါသူဘာလင်းကင်ပြဝေးရောက်မှကြည့်တော့ဗာပြက်ကြက်တုံမှန်ဖြစ်အဲ့လိုမျိုးအဲ့ဒီချိန်ကာလမှာတော့မရွတ်တော့နဲ့လေဗျာအဲ့ဒီချိန်မှာတော့ရေးကြီးတာယူပြီးပြေးဖို့လိုတယ်နော်အဲ့လိုမျိုးတွေဖြစ်တတ်တယ်ဒါဘုန်းကြီးတို့ကိုရစ်ကြုံရနော်အရိယာပုဂ္ဂိုလ်တွေကတော့သူကတော့ဆွမ်းအပြည့်စုံတော့ဗျာမေတ္တာဆွမ်းအမြဲမပြတ် ပွားတဲ့ဆွမ်းအပြည့်စုံနေတဲ့ခါကျသူတို့ကတော့ရတယ်ဘုန်းကြီးတို့တာမန်ပုဂ္ဂိုလ်တွေကျနေညမှာမပုတ်နိုင်တော့မပုတ်နိုင်တဲ့ခါဒီချိန်လေးမှာမေတ္တာသုံးယုံနေတော့ဘယ်လိုမှမရနိုင်နော်ဒီတော့တကယ်တကယ်ကျမေတ္တာဆွမ်း ပြည့်စုံရင်တော့မေတ္တာဆွမ်းမပြည့်စုံရင် ကိုယ်ဆွမ်းစိတ်ဆွမ်းပါနှစ်မျိုးလုံးသုံးရတယ်အန္တရာယ်ရှိတော့ပြေးရမှာပဲလေပြေးမှလွတ်မှာပေါ့နော်မေတ္တာလည်းဆွမ်းပြည့်စုံဖို့ဆိုဒီမှာဘုန်းကြီးတို့စာမှာလည်းရေးထားပါတယ် ဟုတ်တယ်နေ့ကလည်းဘုန်းကြီးတစ်ခါပြောခဲ့ဘူးပါနော်ဒီမေတ္တာဘယ်လောက်ထိပို့ရမလဲဆိုနေညမပြပို့နေမှမေတ္တာစွာကထီရောက်ပါတယ်ခဏတပြုတ်တစ်ခါတရံလေးပို့နေအောင်တော့မထီရောက်ဘူးနော်အဲ့ဒါပတ်သက်ပြီးဒါလေးလည်းမှတ်သားစရာကောင်းလို့ဘုန်းကြီးထပ်ပြောပါအောင်ဘာလဲဆိုတော့မြတ်စွာဘုရားကမကရတိုင်းမကရတိုင်းမဏိပတ္တနဗလူရဲ့နတ်ဘိမှမှာ သတင်းသုံးတယ်ဒီကနာနာဘလူးကပင်းလို့ဖြစ်ပါလိမ့်မယ်သတင်းသုံးနေတဲ့ချိန်မှာပဲဒီနတ်ဘလူးကရှောက်ပါတယ်သူရှောက်တဲ့စကားအရာဆိုသူကလည်းအရိယာပုဂ္ဂိုလ်ဖြစ်နေတဲ့သဘောတော့ရှိပါတယ်ဘာလို့ရှောက်လဲဆိုမြတ်စွာဘုရားတဲ့တတိရှိနေသူကအမြဲတမ်းကောင်းပါတယ်ဒါလေးရှောက်တယ်ဒါလည်းမြတ်စွာဘုရားလက်ခံတယ်တတိရှိသူဟာကိုယ်စိတ်ချမ်းသာရတတိရှိနေကိုယ်မူရလည်းမမဟုတ်ဘူးဗျာစိတ်ထဲကလည်းစိတ်ဓာတ်တွေကလည်း ကိုနှုတ်မူရတယ်မမတော့စိတ်ချမ်းသာရတော့တတိရှိသူဟာစိတ်ဓာတ်တွေထက်တန်းကြပြီးမြင့်မြတ်ပါတယ်တတိရှိနေဘုန်းကြီးတို့မကောင်းတဲ့စိတ်တွေပေါ်လာတယ်ဒီနေမကောင်းတဲ့စိတ်ကရသွားတော့ပေါ့နော်ကောင်းတဲ့စိတ်တွေဖြတ်သွားအဲကြောင့်တတိရှိသူဟာစိတ်ဓာတ်တွေထက်တန်းကြပြီးမြင့်မြတ်ပါတယ်တတိရှိသူဟာအဲ့ဒီတိုင်အောင် တတိရှိသူဟာစိတ်ဓာတ်တွေထက်တန်းကြမြင့်မြတ်ပါတယ်လျှောက်တာကိုဘုရားအဲ့ဒီတောင်လက်ခံတယ်ဗျနောက်တစ်ခုလျှောက်တယ်မြတ်စွာဘုရားတဲ့တတိရှိသူဟာဘေးမျိုးမျိုးအန္တရာယ်မျိုးမျိုးယောဂမျိုးမျိုးမှာဂိမ်းဝေးပါတယ်လို့ဒီလိုလျှောက်တော့မြတ်စွာဘုရားပရိပတ်တာတဲ့သင်ပြောတဲ့တတိရှိတဲ့ပုဂ္ဂိုလ်ကအမြဲတမ်းကောင်းတယ်ဒါမှတ်နေတတိရှိတဲ့ပုဂ္ဂိုလ်ဟာကိုယ်နှုတ်မူရာတွေမမားတဲ့အတွက်ကိုယ်စိတ်ချမ်းသာရတယ် တတိရှိတဲ့ပုဂ္ဂိုလ်ဟာမကောင်းတဲ့စိတ်တွေဖြစ်လာရင်တတိနဲ့စောင့်ကြည့်နေတဲ့အတွက်ဒါစိတ်ဓာတ်တွေထက်တန်းကြပြီးမြင့်မြတ်တယ်ဒါလည်းမှန်တယ်ဒါပေမဲ့တတိရှိတိုင်းဘေးမျိုးမျိုးအန္တရာယ်မျိုးမျိုးယောဂမျိုးမျိုးတော့မကင်းနိုင်ဘူးတဲ့အဲ့လိုဘေးမျိုးမျိုးအန္တရာယ်မျိုးမျိုးယောဂမျိုးမျိုးကင်းကျင်ရင်ဘာလို့ရမလဲဆိုနေရောညောင်မပြတ်တတ္တဝါအလုံးပေါ်မှာမေတ္တာထားနေတယ် နော်မပြတ်အောင်နော်ပြတ်သွားရင်မရဘူးပြတ်သွားရင်တော့ဂျာကုလကဝင်လာမှာ နေရောညောင်မပြတ်မေတ္တာပွားရမယ်ကရုဏာပွားရမယ်ယောဂဆိုရင်ဖြစ်လာတော့ကိုယ်တန်နဲ့မြကုညီဆောက်ရှောက်တာတော့ကရုဏာထားတာတော့မေတ္တာထားတာတော့ဒါတွေလောက်ရတော့အဲ့ဒီကြမှာသူတို့အတွက်လည်းအန္တရာယ်မကင်းမယ်ကိုယ်အတွက်လည်းအန္တရာယ်ကင်းမယ်လို့ဒါဘုရားတရားမိန့်တာအဲကြောင့်ကို အရေးကြောင့်ဖြစ်လာရင်လက်နဲ့တစ်မျိုးတည်းလုပ်လို့မရဘူး အဲ့ဒီမှာဆိုအဲ့ဒီတုတ်ရဲ့ဟိုတီကာတို့ထကရာတို့သူတို့ရေးထားတယ်ပုတ်ကောင်းတယ်ဘုရားကကြိုက်လို့ရေးတာဘာရေးတာဘာပြောတာလဲကိလေသာကုန်တဲ့ပုဂ္ဂိုလ်ယဟန္တာဟောဗျာယဟန္တာများဆိုရင်တော့လောဘစိတ်လည်းမဖြစ်ဘူးဒေါသစိတ်လည်းမရှိဘူးမာနစိတ်လည်းမရှိဘူးယဟန္တာဖြစ်ပဲစေမေတ္တာတရားကရုဏာတရားနဲ့မနေဘူးဆိုရင်သူတို့လည်းပဲအန္တရာယ်ဖြစ်နိုင်တယ် မေတ္တာတရားကရုဏာတရားနဲ့နေမအနေရကင်းလွတ်နိုင်တယ်ဒါလေးပြောတာနော်ရဟန္တာဆိုသူများပေါ်မကောင်းတဲ့စိတ်ဘလို့မှမရှိဘူးဒါပေမဲ့သူတို့တွေလည်းမေတ္တာတရားနဲ့မနေရင်တော့အန္တရာယ်ရှိနိုင်တယ်ဆိုဒါကိုထေရဒီကကောက်ချက်ချပြအဲ့ဒါလေးမှတ်ထားဖို့နော်ဒီတော့ဘုရားတခါကြာငါတို့တော့ရိယာဖြစ်ပြီးငါတို့ကသောတော်ပန်ဖြစ်ပြီးဒါတွေလှုပ်ရှားမလို့တော့ဒီလိုမဟုတ်ဘူးနော်ဒီဟာတွေကလှုပ်တဲ့အဲ့လိုမျိုးမှတ်ထားနောက်တစ်ချက်ဘုန်းကြီးကြိုက်တာဗာလဲဆိုတော့ဒီ မေတ္တာပွားများတဲ့ပုဂ္ဂိုလ်များတမာတိဖြစ်လွယ်တယ်နော်တရားအထုတ်တရားတို့တွေကမှတ်ထားဆရာသမားတွေညွန်ကြားတဲ့အတိုင်းလည်းအထုတ်ကြည့်ပါနော်အထုတ်ကြည့်တော့တမာတိဖြစ်လွယ်တယ်ဆိုရင်တော့မဆိုးဘူးတမာတိရတယ်ဒါတွေမှတ်တာမှတ်နေရတယ်တမာတိကမရဘူးစိတ်တရားလည်းထွက်စိတ်တရားဟိုရောက်ဒီရောက်မငြိမ်ဘူးအချိန်နာကုန်သွားတယ်ဘာတမာတိမှမဖြစ်ဘာမှလည်းမကပ်ဘူးဆိုရင်တော့ဒီမေတ္တာပြောင်း ပွားလို့ရတယ်မေတ္တာကမ္မထံပွားတဲ့အခါကျတော့သူကဘယ်လိုဖြစ်လဲဆိုသူ ကိုယ်ရောစိတ်ကိုတင်းကျပ်နေဘူးဗျာလွတ်လပ်ပြီးပေါ်ပါတယ်နှလုံးသွင်းရတာလည်းလွယ်တယ်အာယုံပြုရတာလည်းလွယ်တယ်ဒါကြောင့်မို့သူကတမာရီမြန်မြန်ဖြစ်လွယ်တယ်တမာရီရဖို့ဆိုနည်းနည်းကြာကြာပို့တဲ့မေတ္တာမျိုးကောင်းတယ်928မေတ္တာမျိုးတို့နောက်ခန္ဓာတို့မေတ္တာတို့ခန္ဓာတို့အဲ့လိုနှစ်ခုလုံးပေါင်းပို့တဲ့ မေတ္တာမျိုးအဲ့လိုမျိုးလို့တမာရီဖြစ်လာပြီးစိတ်ကငြိမ်ကပ်သွားပြီးဆုံးမငကိုအာထုံနေကြကမ္မထံသွားအထွေပိုကောင်းတော့နော်တချို့ကြောင့်မဟုတ်ဘူးဘယ်လိုအန္တရာယ်ကြုံကြဘယ်လိုခက်ခဲကြုံကြကိုအာထုံနေကြကမ္မထမမှန်တဲ့စိတ်ထွင်အတွက်ပြန်ပြန်နေအဲ့ဒါမျိုးမှန်တာအထွေမြတ်ထွက်တော့မရဘူးအဲ့လိုမျိုးဆိုရင်ဘုန်းကြီးတို့ကတော့ဒီတမာရီမြန်မြန်ရေရလွယ်တဲ့မေတ္တာကမ္မထပြောင်းစေခြင်းနဲ့ပြောင်းမှတ်ကြည့်ပါဒါဗျာ ရှင်ကိုယ်တိုင်မိတ်သွားတဲ့စကားပါဒါလေးမှတ်ထားနော်အဲ့ဒါလေးရေးကြည့်ဟောခုနဘုန်းကြီးတခုကြံတော့ဗာလဲဆိုတော့အဲမေတ္တာပို့တဲ့ပုဂ္ဂိုလ်များမိတို့အစိတ်တို့လက်နဲ့တို့ မထီအောင်ဘူးဆိုအဲ့ဒါလေးလည်းပြောချင်ပါတယ်နော်အဲ့ဒီမှာဟိုဘုဒ္ဓတာပေါ့နော်ဘုန်းကြီးတို့မိလိန်နာပညာကျမ်းဆိုတာရှိတယ်မိလိန်နာမင်းကြီးကမေးလို့ရှင်နာကတင်နာ ဖြေပါလားဘုန်းကြီးတို့ စိတ်ဓာနုပဒနာကြောင်းရလဲတခါပြောအောင်တလောကရင်းနှုံးကဟိုကုကုတ္တကြက်ဥပမာနဲ့ပေးသွားတယ်ဥပမာလိုက်မိလိနာတွေကဘုန်းကြီးယူပြောခဲ့ဘူးပါတယ်တရားမှတ်တဲ့ပုဂ္ဂိုလ်မျိုးဆိုဘယ်လိုမှမဖာညာပေါ့လေအခုလိုက်ရအကြောင်းအရာလေးတခုပြောချင်တော့ဘုန်းကြီးတို့အင်္ဂုတ္တမှာကျတော့ခုနကတော့ဒီကတော်ကနေမှတ်စုတွေပေးထားရှိပါတယ်ဒီကကိုယောဂီတို့သင်္นานသူသင်္นานသားလက်ထက်မှာဒီမှာကြည့်လိုက်မေတ္တာပို့တဲ့ပုဂ္ဂိုလ်များ နံပါတ်ခုမှာမေတ္တာနဲ့နေတဲ့ပုဂ္ဂိုလ်မေတ္တာပွားတဲ့ပုဂ္ဂိုလ်ကမိတို့အစိတ်တို့လက်နဲ့တို့မထီရောက်ဘူးဒီလိုဟောတာ။နောက်ဒါကတီတုတ်နော်။ဘုန်းကြီးတို့ဇတ်တော်ဇတ်ကျူး10ပွဲထဲမှာသုဏတာမဇတ်တော်ဆိုတာရှိတယ်။သုဏတာမယတိလေးကမေတ္တာဓာတ်အားကောင်းလို့သမင်တို့တရားတို့ကတော့မှတတိခုရကအကူညီပေးတယ်ရေခါတကအကူညီပေးတယ် ဒါပေမဲ့ဘယ်လိုပြက်လဲပီလိယခမင်းကမြားနဲ့ပြက်တော့မှန်တယ်လေအစိတ်လူမြားနဲ့ပြက်တာပဲအဲ့တော့ဘယ်လိုဖြစ်နေလဲဆိုမေကုံမေးစရာရှိတာတကယ်လို့မေတ္တာပွားတဲ့ပုဂ္ဂိုလ်ကမအစိတ်လက်နဲ့မထိရောက်ဘူးဆိုရင်ဒီတော့အင်္ဂုတ္တအလိုဟောထားရင်ဟိုသူ့နာဇာမှာစတ်တော့မှားနေတယ်ပေါ့ဗျာမင်းအဲ့ဒီရှင်နာကဒေနာကိုမိလိမ့်နာမင်းညာမေးတယ် တကယ်လို့ဒုနာတာမဇတ်တော်မှတ်နေဆိုရင်ဒီအင်္ဂုတ္တကမှားနေတယ်ပေါ့အဲ့လိုမေးတာပါအဲ့ဒီဆန့်ကျင်မဲ့နှစ်ခုဒါဆုံးဖြတ်ပေးဖို့အဲ့ဒီမှာစัจကြောင်းလေးနည်းနည်းနားလည်ထားပါတော့ရှေးတော့မင်းနေရတော့ဒီလက်နဲ့ကမြာပြစ်တဲ့လက်နဲ့ပေါ့မြာပြစ်တာတွေကိုအလေးကျင့်ပြုလုပ်တဲ့အနေနဲ့တောတောင်ထဲမှာထွက်ပြီးတော့တမင်တို့တွေလိုလိုက်ပြစ်ထားပေါ့ ကိုကိုရဲ့စွမ်းအားမြင့်တက်အောင်လုပ်တာပါပဲအဲ့တော့ဒီနေ့မှာဗာပြက်လဲဆိုတော့သူ့ရဲ့နောက်ပါချွေးပြန်သင်ပင်းနေတဲ့သမင်လေးတကောင်တွေ့တယ်တွေ့တော့ဝိုင်းထားတယ်သူ့ဘက်ကိုဘက်ဝိုင်းထားပေါ့ဝိုင်းထားပြီးမလွတ်စင်နဲ့လွတ်တဲ့လူတောင်းရှိတယ်အဲ့ဒါရအောင်လိုက်ဖမ်းပေါ့အဲ့တော့အကုန်လုံးကသမင်လေးတကောင်ဝိုင်းမိတဲ့ချိန်ရှင်တော်တောင်းမြောက်ဝိုင်းမိတဲ့ချိန်ဝိုင်းအော်ဟဲ့ဝိုင်းအော်ဟဲ့တဲ့သမင်ကမင်းကြီးဘက်ကထွက်ပြေး မင်းကြီးကလည်းယုံတရားပြစ်တော့လွဲသွားတော့ပေါ့အဲတော့နောက်နောက်လည်းတက်တော်ဆုံးတွေကဘယ်လိုရွှေပင်မင်းဘေးအတွက်မင်းကြီးတာကထွက်လာရှက်ပြီးတော့မင်းလည်းလိုက်တော့တော့တချိန်တို့လိုက်လိုက်လိုက်တော့တောနဲ့ထဲရောက်သွားတော့သမင်လည်းပြောက်နောက်ကသူ့လုံချိုးလေးနဲ့လည်းကွဲပေါ့တယောက်တည်းဖြစ်သွားအဲ့ဒီချိန်တယောက်တည်းဖြစ်တဲ့ညတော်တဲ့တောင်နဲ့လဲ့လေသွားရင်တနေရာအရောက်ကြတော့ သုဏတာမအဲ့ဒီချိန်မှာသုဏတာမရဲ့မိဘများမျက်စိခွဲနေပါတယ်ခွဲနေတဲ့အတွက်မိဘတွေအတွက်ရေခတ်ဖို့ရတောတဲ့တောင်နဲ့နေတာဆိုတော့အဝိစားလည်းခြေတော်ကကျွန်တော်ဒီခက်လို့မဟုတ်ဘူးပေါ့ဗျာနော်များသောအားဖြင့်ရသိတွေပါတွေအသက်ခေါက်တွေပါတွေဆိုညိုမဲနေတဲ့ဝိစားတွေဝတ်တယ်ပြီးတော့ ရေဘူးကလည်းရေပုံနေပလုံးနေမရှိဘူးပေါ့ဗျာတော်တဲ့တောင်တဲ့ဆိုဘူးချောက်တွေဘဘိုးတွေအားတွေဖြောက်ဖြာအပေါက်သေးသေးလေးတွေဖောက်နှွေကြိုးတွေနဲ့ခြီးပြီးတော့သမင်ရဲ့ကြိုးတွေသမင်ရဲ့လည်းပဲနေချိတ်အခုံးပေါ်မှာချိတ်ဟိုဘက်ဒီဘက်အဲ့လိုနဲ့ရေကဆင်းလာတာပိလိကိကမင်းအနေနဲ့သူမြင်မှုတာကလူတွေဟာဒီလိုသမင်တွေတရားတွေနဲ့ယဉ်တာဆိုတာမရှိဘူးလေ သူ့ရှေ့မှာဒီလိုအုံလိုက်ကြီးသွားပြီးတော့သွားနေတဲ့ပုံကို သူ့စိတ်ထဲမှာသမင်တရားတွေနဲ့ရင်းနှီးတယ်ဆိုတော့လူသားလို့ထင်ရအောင်လဲခက်ပေါ့လေနတ်ဆိုလားလူသားလားနတ်လားသူကယုံမှတန်မြန်ရှိတော့ပြီးတော့သူကနောက်ကနေလိုက်ပြီးတော့လိုက်ချောင်းတယ်ပေါ့နောက်တော့သူကဒီအကြောင်းအရာတွေကိုတကယ်လို့တက်မိရောက်လို့ပြောလာပြန်ပြီလေ တက်တည်တက်ကာယမရှိနဲ့ဝိုင်းဟာခံမယ်ဟုတ်လားစောစောကသမင်လွတ်သွားလို့ဝိုင်းဟာခံတယ်လို့ဟိုရောက်လည်းတက်တည်ထောက်တာမရှိဘဲနဲ့ပြောနေဝိုင်းဟာခံမှာဆိုတဲ့အတွက်သူကသူ့အနာတမောင်နောက်ကနေလိုက်ချိန်တယ်မိမိပြရာပြစ်ကွင်းကောင်းတဲ့နေရာမျိုးချိန်တာပါပဲသူကဘာလို့မိရရပြစ်ကွင်းကောင်းတဲ့နေရာချိန်ရတယ်လဲဆိုတော့တကယ်လို့နတ်ဆိုရင်မထိပဲနဲ့ပျောက်သွားမှာဆိုတော့ပျောက်သွားရင်သူကဘာပြောရမှမသိဖြစ်သွားမှာ အဲ့တော့ဘာဖြစ်လဲဆိုတကယ်ကိုပြစ်ခွင်းကောင်းမဲ့နေရာမျိုးရှာရင်ရှာရင်လည်းဘလို့မှရှာမရအောင်သမီးကွယ်လာတရားကွယ်လာမျိုးစုံအဲ့လိုနဲ့မြစ်ဆိတ်ရောက်တာမြစ်ဆိတ်ရောက်တော့တတ္တဝါအလုံးကရေမြင်တာနဲ့တောက်ကြတာပေါ့ဗျာသုဏတမဘုရားလောင်းလေးကမြစ်ကမ်းခြေကြတော့ဒီတိရိစ္ဆာန်တွေကတောက်တော့ရေရအနေတွေထတာအဲသူသူတို့နဲ့နည်းနည်းလွတ်တဲ့နေရာတွေသွားပြီးတော့သူတို့ခေါင်းပေါ်မှာတင်ပခုံးပေါ်တင်တာတွေ ဝဘိုးတွေဘူတိကြောက်တွေဒါတွေယူပြီးရေနှစ်ရေတဲ့နှစ်ခန္ဓာနော်အဲ့ဒါလေးအာယုပြုထားဖို့ပြီးတော့ခုနကမိလိန်နာမင်းကြီးကနေရှင်နာဂတေနာကိုမေးတယ်ရှင်ဖျားသူနာတာမဇတ်တော်မှန်းနေရင်အင်္ဂုတ္တဟောတာမှားပါတယ်အင်္ဂုတ္တဟောတာမှန်းသူနာဇတ်တော်တာမဇတ်ကမှားနေပါတယ်အဲ့ဒီပြဿနာတွေဖြေရှင်းပေးပါအဲ့ဒီမှာ မေးတာဘယ်လိုမေးလိုက်လဲတကယ်တော့မင်းကြီးတဲ့ပီလိယခမင်းကသူ့နာတာမဟုဘယ်ဘယ်ချိန်မှမြားနဲ့ပြစ်တယ်လဲဒါမေးတာရေခတ်နေတဲ့အချိန်ခုနကြည့်တော့နော်သမင်းတွေတရေတွေလွတ်ရာနေခလန်းလန်းမို့သူကသွားပြီးခါတာနော်မြက်ကန်းကြီးကြတော့သူတို့ကဆင်းတောင်းနေတော့သူတို့ရဲ့ခြေထောက်တွေအာေကြီးတွေနေတော့ အပုံတွေထတော့အဲ့ဒါနဲ့လွတ်တဲ့နေရာသွားခါတယ်သူတို့နဲ့တီးကြဖြစ်တဲ့နေရာလေးခါတယ်အဲ့မှာဆက်မိတယ်ရှင်နာဂသေနမင်းကြီးတဲ့ရေခတ်နေတော့မြားနဲ့ပြည့်ရင်တဲ့သူ့နာတာမှာဘုရားလုံးရဲ့စိတ်ဟာရေထဲမှာ ရောက်နေမလားမေတ္တာစိတ်ထဲမှာရောက်နေမလားဒါထပ်မိတယ်ရေခတ်နေတော့ရေထဲမှာရောက်မှာပေါ့ဗျာ तू ကအပေါက်ချင်းချင်းလေးတဲ့ဒီဘူးပြည့်သွားရေနှစ်ခါတော့ ဝဘိုးဆိုလည်းဒီပေါက်ချင်းချင်းလေးကဒီဝဘိုးကြီးပြည့်တော့နှစ်ခမ်းနေတာအဲ့တော့ရေထဲမှာရောက်နေပါတယ်ဖရာပေါ့အဲ့ဒါကြောင့်မှန်တယ်လို့ဖြေသွားတာနော်ဒီတော့ပြောချင်တာကကပ်ဖြေသွားတာပဲနော်ပြစ်တဲ့ချိန်ပြစ်တဲ့နေရာမေတ္တာကအမြဲမပြကိုပွားနေမှအနေခဲ့ပါလေအမြဲမပြမပွားဘဲနဲ့ဒီလိုလွတ်သွားတဲ့ချိန်မှာတော့အနေရှိနိုင်တယ်လို့ဒါပြောချင်တော့ ဘွားတဲ့မိစိတ်လည်းနဲ့လွတ်မယ်တော့မဟုတ်ဘူးပေါ့ဗျာအဲ့ဒါလေးမှတ်ထားပေါ့များသောဖြင့်တော့ဒီမြဲမပြပွားနိုင်တော့ပိုကောင်းတာပေါ့များများပွားနိုင်တော့များများလွတ်တာပေါ့လေအဲ့ဒါမျိုးမှတ်ထားအသေးမှတ်မထားဘူးနော်အဲ့ဒီမှာမြဲမပြပွားနေမှလွတ်တယ်မြဲမပြမပွားတဲ့အတွက်မေတ္တာမေတ္တာစိတ်ဟာရေထဲရောက်သွားတဲ့ချိန်မှာမေတ္တာစိတ်မဖြစ်ဘူး ရေထဲရောက်သွားတယ်စိတ်ကရေထဲရောက်သွားတယ်မေတ္တာစိတ်ကပျောက်သွားတယ်ပျောက်သွားတဲ့ချိန်မှာစိတ်လည်းနဲ့ထိတယ်ဒါလေးဖြေသွားဒါကြောင့်မို့သုဏတာမဇတ်တော်လည်းမှန်ပါတယ်ပြီးတော့အင်္ဂုတ္တမဟောတာလည်းမှန်ပါတယ်ဒါဖြေပါတကယ်လို့မေတ္တာစိတ်ကဖြစ်နေမယ်ဆိုရင်တော့ဒါစိတ်လည်းနဲ့မထီရောက်နိုင်ဘူးဒါဖြေပါတော့ဗျာနော်နောက်နောက်တစ်ခုခုနကကမ္မဋ္ဌာန်းတစ်ခုအားထုတ်လို့တမာရီမရရင် ဒီမေတ္တာကမ္မထံဖြောင်းပွားပါနောက်တစ်ခုကတော့ဗာပြောခြင်းလဲဆိုတော့တည်တဲ့ခါကျဒီမေတ္တာတတ်နဲ့မေတ္တာတရားနဲ့တည်မယ်ဆိုရင် ကြီးကြီးလင်းလင်းနဲ့တရားတတ်တယ်ဒါလေးမှတ်အောင်နော်မေတ္တာတရားနဲ့နေတဲ့အတွက်ကြီးကြီးလင်းတရားမတွေ့မွေတရားတော့နော်အဲတော့ဒီနေရာမှာဗာပြောခြင်းလဲဆိုတော့ခုလိုယောဂဆိုကြီးတွေနှိမ့်ဆက်နေတယ်သုံးဖို့ယောဂတကူဆွဲကပ်ပြီးနှိမ့်ဆက်နေတယ် ဒီယောဂဝိညာဉ်မခံစားအောင်ပေါ့နော်ဒီမှာရှောင်နေလဲပါတော့မခံစားအောင်ဒီကိလေသာတွေတော့ပါလဲမော်ဖင်းတွေထိုးပေးတော့မော်ဖင်းကလည်းနှစ်နာရီလောက်ပဲခံတော့နှစ်နာရီတော့မကြပါဘူးဘုန်းကြီးတွေ့ရတယ်တနာရီလောက်ကြာလိုက်တော့မခံနိုင်နာတော့ပြန်ထိုးခိုင်းပြန်အဲတော့အဲ့လိုနီးပညာတွေတိုးတက်နေတဲ့အခါမှာနာကျင်တဲ့ယောဂဝိညာဉ်ဆိုတက်တာအောင်ဆိုတဲ့နဲ့ဆေးထိုးတာအဲ့ဒီချိန်မှာဘုန်းကြီးပါစဉ်းစားမိလဲဆိုတော့ကောင်းပြီလောကီပညာအရ မနာကြည့်အောင်ထိုးတာမှတ်နေကိုနာတော့တက်တာတော့ဒါပေမဲ့လူကိုတယောက်တယောက်ပေါ်မှာဆွဲလန်းညှိတွယ်နေတဲ့စိတ်တို့တယောက်တယောက်ပေါ်မှာမကျေနပ်တဲ့စိတ်တို့ဝမ်းနေတဲ့ပူဆွေးတဲ့စိတ်တို့ခံစားမှုတွေကြတော့ဘယ်လိုမှမပြောင်းနိုင်ဒါကိုပြောချင်တာပြီးတော့ဒီဝမ်းနေမှုပူဆွေးမှု တို့ဒုတိယပေါ်မှာနှစ်သက်တော်ကြတဲ့စိတ်တို့ဒီခံစားတဲ့စိတ်တွေပျောက်သွားဖို့ကတော့ဒီတရားဘာဝနာတစ်ခုကိုလုပ်နေရမှာပဲ တရားဘာဝနာတစ်ခုခုလုပ်နေတော့ဒီပေါ်မှာခံစားတဲ့စိတ်တွေကစိတ်ကငြိမ်သွားရင်တော့ဒီခံစားတဲ့မကျေနပ်တာပဲဖြစ်ကျေနပ်ပဲခံစားစိတ်ကပျောက်ဒီငြိမ်နေမှာပဲဟိုလိုဆိုရင်တော့မလွယ်ဘူးပေါ့ဗျာခံစားတဲ့စိတ်တွေဖြစ်နေမှာပဲဘလောက်ပဲတက်တောင့်တက်စားကိုကမနာပေမဲ့လို့စိတ်ခံစားမှုရှိနေမှာပဲအဲ့ဒါလေးမှတ်ထားဖို့အဲ့ဒီမေတ္တာပွားနေမယ်သုံးဖို့ကမ္မလန်တကူစင်ညာအထုတ်နေမယ်ဆိုရင်တော့ ဒီဟာတွေကကာကွယ်နိုင်တာပေါ့အဲတော့စိတ်ကြည်ခြင်းလေးနဲ့တည်နိုင်တော့နောက်တစ်ခုဘုန်းကြီးတို့မေတ္တာတရားရဲ့အဆုံးပန်းတိုင်းဒါလေးလည်းဘုန်းကြီးတို့ပြောထားမေတ္တာတရားဆုံးပန်းတိုင်းဆိုတာဘာလဲဆိုသုဒ္ဓဇန်သမารိရတော့ဗျာသုဒ္ဓဇန်သမารိကိုခြေခံပြီးဝိပဿနာထိုးရင်တော့မညာဖွညာရသွားတော့ဒါတော့ဒီမညာဖွညာရသွားတယ်ဆိုတဲ့အကြောင်းတွေတော့အများကြီးပေါ့နော် ဒီဘုန်းကြီးတို့မေတ္တာတုတ်ကိုပထမဆုံးနာယူခဲ့တဲ့ရဟန်းတော်900ဒီ900မေတ္တာတုတ်အခြေခံမေတ္တာကိုအခြေခံဝိပဿနာတရားတို့အထုလို့ရဟန္တာဖြစ်သွားကြတာနောက်တစ်ပါးနော်သူဘုတိဆိုနော်ဒီသူဘုတိမထေမြတ်ကြောင့်ဘုန်းကြီးတို့ဒီနေ့ပြောဖို့ရည်ရွယ်ထားတော့ဗောနော်ဒီရှင်မြတ်ကြီးကြောင့်တော်တော်ဆေးဝင်စားစရာကောင်းတော့ဗောဒါပေမဲ့လို့တုတ်အုပ်ထဲကြည့်လို့တော့ရာဘူးပြဟိုဟိုဒီဒီစောင်းများစွာကြည့်ရထဲက ခုနောက်ဆုံးဘုန်းကြီးတပည့်တော်ဘာလို့ဦးနေမင်းသားရေးထားတဲ့ဆောက်လေးအဲသူရေးထားလေးပြည့်စုံပါတယ်အဲ့ဒီဆောက်ထဲမှာတော့သူပြည့်ပြည့်စုံရေးတာဒါပေမဲ့လို့တချို့ကြောင်းရာတွေတော့မအကုန်သူရေးထားတာမတွေ့ဘူးပေါ့ဘာဖြစ်ဖြစ်အဲ့ဒီအကြောင်းအရာတွေဘုန်းကြီးယူပြောပါမယ်သူဝတိမထေအကြောင်းပေါ့သူဝတိမထေရှင်သူဝတိမထေဟာသူကဣတရက်နှစ်မျိုးရတော့သူက သူ့ဘဝတသက်တာလုံးမှာအေးချမ်းချမ်းငြိမ်းချမ်းချမ်းနဲ့အပူကိလေသာကင်းပြီးစိတ်အေးချမ်းသွားနေသွားတယ်အဲတော့ဒီရှင်မြတ်ကျဘယ်လို နေသွားသလဲဘယ်လိုနေထိုင်သွားသလဲဒါလေးလေ့လာဖို့ပေါ့နော်ဒီရှင်သူပတိမထေမြတ်အေရတဲ့ဘွယ်နှစ်မျိုးရပါရှင်အနန္ဒတို့က၅မျိုးရပထမအေရတဲ့ကဘာလဲဆိုအရဏဝိဟာရီအာရာကောင်းနာကြီး ဝိဟာရီဧတရေရဏဆိုတာငိုကြွေးမြည်တမ်းခြင်းအကြောင်းဖြစ်တဲ့ຢာကဆိုင်တဲ့အပုကိလေသာတွေပြောတာပေါ့ဗျာအဲ့ဒီအပုကိလေသာတွေအလေးနဲ့တွေ့တိုင်းမရှိတာပေါ့အပုကိလေသာတွေမရှိဘဲနဲ့နေတာကိုရဏဝိဟာရအဲ့ဒီလိုပုကိလေသာမရှိဘဲနဲ့နေတဲ့ပုံကုမျိုးရဏဝိဟာရီလို့ခေါ်တယ် အဲ့လိုကိလေသာခင်းခင်းရှင်းရှင်းနဲ့စိတ်အေးချမ်းသာနေလေးရှိတဲ့ရဟန္တာပုဂ္ဂိုလ်တွေထဲမှာအရှင်မြတ်ဟာအသာဆုံးဖြစ်တဲ့အတွက်အရဏဝေယရီအေတတဲ့ရခဲ့တာပါ။တော့စဉ်းစားစရာရှိတာကရဟန္တာရှင်မြတ်တည်းကကိလေသာကင်းပြီးတော့စိတ်ငြိမ်းချမ်းသာနေကြတာကြည်တယ်မဟုတ်လားဗျာ။ဒီပုဂ္ဂိုလ်မှဒီလိုအေတတဲ့ပေးရသလားဒါမေးစရာပေါ့နော်။ အဲတော့ဒီမှာပြောစရာရှိတာကအကြာယာနာရှင်မြတ်တွေကဒီတရားဟောတဲ့အခါမှာသူကဘာလို့ဟောပြန်လဲဆိုတော့တရားဟောတဲ့ကနှစ်မျိုးရှိတယ်ပုဂ္ဂလဒိဋ္ဌာနဲ့ဟောတာရှိတယ်ဓမ္မဒိဋ္ဌာနဲ့ဟောတာရှိတယ်ပုဂ္ဂလဒိဋ္ဌာအဲ့လိုပုဂ္ဂလဒိဋ္ဌာနဲ့ဟောတဲ့အခါကျဘာဖြစ်လဲဆိုအဲသူရဲ့ဂုံကျေးဇူးဖြစ်ဖြစ်အပြစ်ကိုဖြစ်ဖြစ်ထုတ်ဖို့ပြောရတာဆိုလိုတာကတော့ ဟိုတခြားပုဂ္ဂိုလ်တွေကတရားဟာဒီပုဂ္ဂိုလ်ကတော့သီလမရှိဘူးဒီပုဂ္ဂိုလ်ကအကျင့်မကောင်းဘူးဟာဒီပုဂ္ဂိုလ်ကတော့သီလရှိတဲ့ပုဂ္ဂိုလ်ပဲဒီလဒီပုဂ္ဂိုလ်ကတော့အကျင့်ကောင်းတဲ့ပုဂ္ဂိုလ်ပဲဒီလိုပုဂ္ဂိုလ်သုံးသပ်ပြီးဟောပြောလို့ရှိတယ်ရှင်သူဝတီမထေရမြတ်ကဒီလိုပုဂ္ဂလဒိဋ္ဌာန်မဟုတ်ဘူးဘယ်လိုဟောလဲဆိုဒါကောင်းဝင်တဲ့အကျင့်နေပဲဒီလိုကျင့်ရင်တော့ဒါကောင်းတဲ့အကျင့်ပဲဒီလိုကျင့်ရင်တော့ဒါမကောင်းတဲ့အကျင့်ပဲသူပုဂ္ဂိုလ်အနေနဲ့မပြောဘူး တပါးဒိဋ္ဌံတတ်တတ်နဲ့ဟောတယ်။ဒါကြောင့်မို့ကိလေသာကင်းကင်းနဲ့စိတ်အေးချမ်းသာနေတဲ့တပည့်တာဝကတွေထဲမှာတော့သူအတာဆုံးအမြတ်ဆုံးဣတိတဲ့ရ။နောက်တစ်ခုဣတိတဲ့ဘွဲ့ရတာဒက္ခိနေရဣတိတဲ့လို့ခေါ်တယ်။ဒါတွေပေါ့။ကာကြီးနဲ့ခါဝေစင်ဒက္ခိတွေ့ထုနာရီနေရပလက်ရပင်ပေါ့။ဒက္ခိနေရဣတိတဲ့ ဒီဣရိယအဓိပ္ပာယ်ဒက္ခိနေယဣရိယဆိုမြတ်သောအလူကံထိုက်တဲ့ပုဂ္ဂိုလ်တွေမှာ အကောင်းဆုံးအသာဆုံးဒီတော့ယဟန္တာရှင်မြတ်တွေမှရင် အလူကံထိုက်တဲ့ပုဂ္ဂိုလ်ကြီးမဟုတ်လားဗျာလို့ဒီလိုမေးစရာကြီးတော့မှန်ပါလေဒါပဲလို့ရှင်သူပုတိမထေရမြတ်ကဆုံးငံကြွားတယ်ဆုံးငံကြွားတိုင်းကြွားတိုင်းဒီအိမ်ရှိအိမ်ရှိတိုင်းမှာသူကမေတ္တာဆောင်ဝင်စားနေနော် မေတ္တာဆောင်စားရဲ့လူခိုင်းကြီးမားတဲ့အကျိုးရလိမ့်မယ်ဆင်ញင်ပြီးတော့မေတ္တာဆောင်စားတယ်။ဆောင်းလုံးတဲ့ပုဂ္ဂိုလ်မလာမချင်းမေတ္တာဆောင်ဝင်စားတယ်။လူမတမ်းမပုဂ္ဂိုလ်ရောက်လာပြီဆိုမေတ္တာဆံကနေထပြီးအလှခံတယ်။ဒါကြောင့်မြတ်သောအလှခံထိုက်တဲ့တပည့်ရဟန္တာတွေမှာလည်းအသာဆုံးဣတိရေပွဲရတယ်။အဲ့လိုမှတ်ထားမယ်နော်။ဣတိရေနှစ်ခုပြီးမှထပ်ရှင်းပါမယ်။ဘာဖြစ်လို့ဒီလို ဣတိတဲ့နှပွဲရတဲ့ပုံကိုဖြစ်လာတယ်ဘလို့ပါရမီတွေဖြည့်ခဲ့လဲလို့မေးရင်ရှင်သူဝတီမထေရအတိတ်ဘဝတော့ပေါ့ဘုန်းကြီးတို့ကဘာတသိမ့်ကာလပေါ့နော်ဟိုတနေ့ကဘုန်းကြီးပြောခဲ့ပြီပညာပါရမီဖျားဆို၄သိချင်းနဲ့ကဘာတသိမ့်ပါရမီဖြည့်ရတယ်ပြည့်စေကဗုဒ္ဓဖျားဆိုရင်နှစ်သိချင်းနဲ့ကဘာတသိမ့်ပါရမီဖြည့်ရတယ်ရှင်သာရိပုတ္တရာရှင်မောဂလတို့လိုဖြစ်ခြင်းအကတာဝကပေါ့ ဒီလိုပုံကမျိုးဖြစ်ချင်းတော့တသိမ့်ချင်းတဲ့ကဘာတသိမ့်ဖြစ်လာရှင်သူဗုဒ္ဓီတို့ရှင်အနန္ဒာတို့ရှင်ရဟုလာတို့အစရှိတဲ့အကတာဝကမဟာတာဝကတွေပေါ့ဒီလိုပုံကမျိုးတွေဖြစ်ချင်းကဘာတသိမ့်ပါရင်ဖြစ်ရဒါကြောင့်ဘုန်းကြီးတို့မြတ်စွာဘုရားတာနာတော်နဲ့ဘဒုမုတ်တကမြတ်စွာဘုရားတာနာဆက်ဆက်ရှိတယ်မဟာတာဝကတွေကအဲ့ဒီဘုရားလက်ထက်မှာပဲစုပန်ကြတာဘဒုမုတ်တမြတ်စွာဘုရားလက်ထက်မှာပဲ သူကအဲ့ဒီဘုရားမပွင့်ချိန်မှာအဲ့ဒီဟန္တာဝရီနေပြီးတော့မှပုံနာတထိဖြစ်တော့သူ့နာမည်နန္ဒလူတွေလို့ခေါ်တယ်နန္ဒလူတွေရွယ်ရောက်တကပညာတွေသင်ပညာတွေတက်ပေါ့အဲ့ဒီမှာသူကပညာတက်တဲ့ပုဂ္ဂိုလ်ကစဉ်းစားတယ်အသင်ထားတဲ့တက်ပညာတွေကအနှစ်သာရရှိရလားကြည်လိုက်အနှစ်သာရရှိတာမတွေ့ဘူးမတွေ့တော့အဲ့တော့ဒီပညာရတဲ့သူဆက်ပြီးမလေ့လာခြင်းတော့ဗောဗျာ သူနဲ့သဘောတူ သူအချွေရံပေါ့လူလင်ငယ်၄တောင်း၄တောင်းနဲ့သူဟိမုန်တာတောင်းချင်မှထွက်ပြီးရတိပြုပြီးတော့သူတော်ကောင်းတရားတွေအထုတ်တာပဲသူတော်ကောင်းတရားတွေအထုတ်တော့သူကတော့အဲဒီမှာဘာရလဲအပင်ရှင်၅ပါးနဲ့တကသမာပတ်၈ပါးရတယ်လို့ဆိုပါတယ်ဇံပင်ရှင်တွေရတယ်ပေါ့ဇံရအောင်လုပ်ရတယ်ဇံရပြီးမှတော့သမာပတ်၈ပါးဇံသမာပတ်၈ပါးရအောင်လို့ပြီးမှပင်ရှင်ရအောင်လုပ်ရတယ် စံတပပ၈ပါးအရင်ပေါ့ပညာ၅ပါးနောက်အဲ့လိုဖြည့်ရသူတပည့်တွေလည်းအဲ့လိုသင်ပေးလိုက်တာစံတမပတိကုံရပညာတွေရပါတယ်အဲ့ဒီချိန်မှာပဲဗြိမုဒ္ဒရာမြတ်စွာဘုရားပွင့်တော်မူလာပွင့်တော်မူလာဒီနေ့ချိန်မှာကျတော့ဒီမြတ်စွာဘုရားသဗ္ဗိဒညာနဲ့ကြည်လိုက်တဲ့ခါကျတော့ဒီနာနာယတိရတပည့်တွေနော်အများပြ၄000၄000ဒီပုံကိုယ်တွေဟာသူတို့ ကျွတ်တန်းဝင်မှာမြင်တော်မူတဲ့အတွက်အဲဒီကိုကြွားလာတယ်ဒီတောင်းဒီတော်များကြီးပဲအိနန္ဒရတိရဲ့ကျောင်းသင်္ကကိုကြွားတာပေါ့ကျောင်းသင်္ကမှာမြတ်စွာဘုရားအမှုရှိတဲ့နန္ဒရတိကျောင်းရောက်တဲ့ခါမှာမြတ်စွာမှုရှိတဲ့တန်ခါမြတ်စွာဘုရားမှုရှိတဲ့တန်ခါတွေကိုမလုပ်လဲဆိုတော့တပည့်တွေကဒီမှာတော့တန်ခါမပါဘူးနဲ့ဒီပါလေဒီမှာပါလာတော့တန်ခါကြွားတယ်ဆိုတော့သူဘယ်လိုလုပ်လဲ နောက်ပိုင်းပါတယ်ဗျဘာဖြစ်လို့လဲဆိုတော့သူတခြားပုဂ္ဂိုလ်တရားဟောခိုင်းတာဆိုဘုရားမူရတန်ခါတွေကြွားတယ်ဟိုမှာကျတော့နန္ဒရတိနဲ့တပည့်တွေကတည်တည်ဘာတွေကတ်ကြတယ်ပေါ့တည်တည်တွေကတ်ပြီးနောက်ပိုင်းမှာဘုရုမုဒ္ဒမြတ်စွာဘုရားကတရားဟောပါတယ်တရားဟောတဲ့အခါမှာ तू ကမဟောပဲနဲ့ तू တပည့်ပေါ့နော် နိရောဓမပမြတ်စွာဘုရားတို့မြည်သည်ဒီလူကံဘုတ်တွေစင်ကြယ်တချင်းဘုတ်တွေနိရောဓမပဝင်စားတယ်နိရောဓမပထပြန်နောက်ပိုင်းမှာမြတ်စွာဘုရားတရားမောဘူးဣတိတဲ့နှစ်ပွဲရတဲ့တပည့်တစ်ပါးပေါ့အဲ့ဒီတပည့်တစ်ပါးတရားဟောခိုင်းတာနန္ဒယတိအမှုပြုတဲ့ယတိတွေပေါ့လေခုနကမြတ်စွာဘုရားတပည့်ဣတိတဲ့ပွဲနှစ်ပွဲရတဲ့ပုဂ္ဂိုလ်တရားဟောလိုက်တယ် ဟောပြန်တော့မြတ်စွာဘုရားဆက်လက်တရားဟောလိုက်တယ်ဟောလိုက်တဲ့အခါမှာနာနာယတိရဲ့တပည့်4000 4000တို့ကတခါရရဟနာဖြစ်သွားနာနာယတိကတော့စောစောကနုဝောနာတရားဟောတဲ့ပုံပုဂ္ဂိုလ်ပေါ်မှာကြီးညိုပြီးတော့တရားတော်မှာညာမသက်ဝင်နိုင်ဘူးအဲ့ဒါနဲ့ဘုရုဘုရုမုဒ္ဒမြတ်စွာဘုရားဉာဏ်တဲ့ပုဂ္ဂိုလ်ရောရဟနာဖြစ်သွားတဲ့အေဘေကုလို့ခေါ်လိုက်တဲ့အခါကျ အဲ့ရဟန္တာရဟန်းတွေကုန်ဖြစ်ကုန်တာအနန္တယတိတပါးပဲကြံတာပဲအဲ့တော့အနန္တယတိကဘာမေးလဲမြတ်စွာဘုရားတဲ့ခုနက အနုဘောဓတရားတဲ့ရဟန်းအရှင်ဘုရားရဲ့တာနာမှာဘယ်လိုပုံကိုမျိုးပါလဲဘုရားလို့ရှောက်ထားတယ်။အာဒီယကိလေသာကင်းပြီးအေးချမ်းသာနေတတ်တဲ့ပုဂ္ဂိုလ်မြတ်သောလူကိုခံတိုက်တဲ့ပုဂ္ဂိုလ်ဒီအင်္ဂါဒီအကြောင်းတစ်ချက်မှာ အသာဆုံးအမြတ်ဆုံးပုဂ္ဂိုလ်ပဲဒီလိုမျိုး အဲ့မှာသဘောကျပြီးတော့အဲ့ဒီဆူတောင်းတာပါဗျာအဲ့ဒီဆူတောင်းခဲ့တဲ့အတွက်ဘုန်းကြီးတို့ဘုရားရှင်လက်ထက်မှာဒါအေရတဲ့ရတော့ဒီထဲမှာဘုန်းကြီးတို့တနည်းပြောခဲ့ပါတယ်ဘုရားကုံတော်ပွားများရင်အကျိုးထဲမှာဒီအကြောင်းအရာတွေတခုထည့်ပြောခဲ့ပါတယ်အဲ့ဒီတော့ဒီဒီနန္ဒယတိကိုမြတ်စွာဘုရားကဘုရုမုဒ္ဒရာမြတ်စွာဘုရားဟောကြားခဲ့တာ ဘာလို့ကိုင်းလဲဆိုဘုရားကုံတော်ပွားဖို့ခေါ်ကြခဲ့တာအဲ့ဒီဟာဒီဘုန်းကြီးတစ်ခါပြောခဲ့ပါတယ်နော်အဲ့ဒါဒီနည်းနည်းပြန်ကြည့်မယ်နော်အဲ့ဒီဘုရုမုဒ္ဒမြတ်စွာဘုရားလက်ထက်နန္ဒရတိကိုမြတ်စွာဘုရားတရားဟောလိုက်တယ်ဘာတရားဟောလဲဆိုတော့ဘုရားကုံတော်ပွားဖို့ပါပဲနော်ဘုရားကုံတော်ပွားဖို့ဟောပါတယ်အဲ့ဒီမှာဘုရားကုံပွားများခြင်းကြောင့်ဘာအကျိုးသက်ရောက်မှုတွေရှိတယ်ဘာတွေရတယ်ဆိုအဲ့ဒီဟောတဲ့ထဲမှာ ဘာလေးပါလဲဆိုဘာဝေယိဗုဒ္ဓံတို့တိဘာဝနာနာမနုဿရာဣမံတတိဘာဝေယိတပါပုရိယတတိမာနတံဘုရားကုံတော်ပွားပါလို့ဒီလိုဟောအဲတော့ဘုရားကုံတော်ကိုဒီနန္ဒယတိကဝမ်းမြောက်ဝမ်းသာနဲ့ပွားများအထောက်ခဲ့တယ်နော်ပထမဆုံးဒီမှာဘုရားကုံတော်ပွားပါလို့နန္ဒယတိကိုဘုရုမုတ်တော်မြတ်စွာဘုရားဟောတာဒီဘုရားကုံတော်ဟာတမထကမ္မဋ္ဌာန်40ရှိတယ်အဲ့ဒီမှာအကောင်းဆုံးဘာဝနာပဲ ဒီဘာဘုရားကုံတော်ပွားဣမတတိဘာဝရိတ်တွေပါဤဘုရားကုံတော်ပွားများတဲ့အတွက် ကိုယ့်ရဲ့စိတ်အလိုဆန္ဒပြန်ပြည့်စုံနေမယ်ဒါလေးဟောတာဘုရားကုံတော်ကြောင့်မို့ဘောကလွတ်မြောက်ခြင်းဝိပဿနာတရားတို့ဘောမှာအောင်မြင်ကြီးပွားခြင်းဂုဏ်တော်မေတ္တာဘောဆိုရှေ့ရှေ့ဆရာတော်ကြီးကဒါလေးတွေကြည်မိတ်ပါအဲ့ဒီမှာသူကဘုရားကုံတော်ပွားခြင်းကြောင့်နန္ဒယတိဟာအကျိုးခံစားချက်တွေအများကြီးပြောသွားတယ် သူကဘုရားကုံတော်ပွားတဲ့ခါကျတော့အဲ့ဒီနောက်ပိုင်းမှာအဲ့ဒီဘိဓုမုဒ္ဒမြတ်စွာဘုရားနေဘုန်းကြီးတို့ဘုရားလက်ထက်ကဘာတသိန်းလောက်ရှိရဲ့အဲ့ဒီအတွင်းမှာအပယ်မကြဘူးလေနော်နတ်တွေတရားမင်းတွေစကြဝဠာမင်းတွေပရိသေမင်းတွေအများကြီးဖြစ်ခဲ့တာဒါဘုရားကုံတော်ပွားများတဲ့အကျိုးတွေပဲဘုန်းကြီးတို့ဒီသုဘုဒ္ဓရှင်ရဲ့အဲသုဘုဒ္ဓယာနာလက်ထက်မှာသူကပြန်ပြောသွားတယ် အဲနောက်ဆုံးတော့ဘုန်းကြီးတို့ဘုရားရှင်လက်ထက်ရောက်လာတယ်ရောက်လာတဲ့အခါမှာဘာဖြစ်လာလဲဆိုတော့အဲသူမနာတထေးမှာလူလာဖြစ်တယ်ပေါ့ဗျာသူ့နာမည်ကိုအသားရည်တင့်တယ်လှပတဲ့အတွက်သူပတိခေါ်တယ်သူ့ရဲ့အကိုကဘယ်လိုလဲဆိုနာရမင်းတထေးပဲနာရမင်းတထေးရဲ့ညီရင်းပဲနာရမင်းတထေးရမြတ်စွာဘုရားနဲ့တွေ့နော်တွေ့ရခြင်းတရားနာ သောတာပန်ဖြစ် နောက်တော့သူတို့တောက်တိမျိုးပင့်ပြီးတော့ စေတုံကျောင်းတော်ကြီးဆောက်လို့လှူဒန်းတယ်ကျောင်းတော်ရေဆက်ချဝဲပေါ့ကျောင်းလို့ပူဇော်ဝဲမှာဒီတထေးနဲ့တူ သူညီ သူဝတိတထေးကအတူတရားနာအဲ့ဒီမှာတရားတရားတွေဖြစ်ပြီးတော့ရဟန်းပြုတော့ရဟန်းပြုတဲ့နောက်ပိုင်းမှာရဟန်းဖြစ်သွားပြီဆိုဘုန်းကြီးတို့ရဟန်းတော်များဝိနည်းစိကံနေလေ့လာဝိနည်းစိကံနေလေ့လာ လေ့လာပြီးတော့နောက်ပိုင်းသူကကပ္ပဋ္ဌာန်းတရားယူယူပြီးတော့တောเจ้าမှာသွားအထုတ်တယ် ဒီလိုအားထုတ်တဲ့အခါမှာမေတ္တာတရားတွေကိုအခြေခံတယ်မေတ္တာလေးအရင်ပွားတယ်ပေါ့မေတ္တာဆံရတယ်မေတ္တာဆံရပြီးမှဝိပဿနာ ပြောင်းကိုမနေ့တော့ဘုန်းကြီးဝိပဿနာပြောင်းတဲ့နေ့ပြောတော့ဒီအဲ့လိုနဲ့ယဟန္တာဖြစ်သွားတယ်အဲ့တော့ဒီရှင်မြတ်ကတရားဟောတဲ့အခါမှာခုနလိုပုဂ္ဂလဒိဋ္ဌာနဲ့မဟုတ်တော့ဓမ္မဒိဋ္ဌာနဲ့ဟောတယ်။အဒီကျင့်အကျင့်တာကောင်းဒီကျင့်အမကျင့်တာမကောင်းဘူးဒါပဲ ဒါမျိုးဟောတယ်ပြီးတော့ဆုံးခံတိုင်းဆုံးခံတိုင်းဆုံးခံကြွားတဲ့ကအေရှိရောက်တိုင်းရောက်တိုင်းမှာမေတ္တာဆောင်ဝင်စားလိုက်တယ်။လောင်းတဲ့သူကရောက်လာပြီဆိုမေတ္တာဆောင်ထပြီးလှုပ်ခံတယ်။နော်အဲ့ဒီအကြောင်းနှစ်ချက်ကြောင့်နံပါတ်1အရဏဝိဟာရီကိလေသာကိမစိတ်အေးချမ်းစွာ နေနိုင်တဲ့ဣရတဲ့ဘွဲရတယ်။နောက်တစ်ခုကအလူကံပုဂ္ဂိုလ်တွေမှာအတာဆုံးမြတ်ဆုံးဆိုတဲ့ဣရတဲ့ဘွဲရတယ် ဒီမှာဘုန်းကြီးတို့ရှေးရှေးသူတော်ကောင်းတွေရဲ့အလှခံနည်းလေးပေါ့ဒါလေးပြီးရင်ဆုံးသတ်မယ်နော်။ဘာလဲဆိုတော့ရှင်သာရိပုတ္တရာနဲ့ရှင်သူဝတိမထေရအကြောင်းတရားလေးပဲပြောကြအောင်။ရှင်သာရိပုတ္တရာကိုရောမြတ်ကြီးကလည်းဒီအလှခံတဲ့နေရာမှာအလှခံတဲ့နေရာမှာအလှရှင်အကျိုးများအောင်သူကတမပဝင်စားတယ်။သူကတော့ဗာတမပဝင်စားတယ်နိရောဓတမပဝင်စားတယ် ဖရာရှင်တို့ရှင်သာရိပုတ္တရာတို့အစာရောအရှင်မြတ်တွေဘာဖြစ်လို့လဲဆိုတော့အလှကံပုဂ္ဂိုလ်စင်ကြယ်ဖို့တဲ့និရောဓမပါဝင်စားတယ်အဲ့လိုဝင်စားလိုက်တဲ့ဒီအလှကအကျိုးကျေးဇူးများသွားတော့ပေါ့နော်အဲသူကအဲ့လိုဝင်စားတယ်အလှကံပုဂ္ဂိုလ်ဘက်ကစင်ကြယ်သွားတဲ့သဘောပဲနော်အဲ့တော့ရှင်မြတ်ဆုံးခံသွားတဲ့ကအင်ဒကာဘောရောက်တာနဲ့ပြန်နေသူကនិရောဓမပါဝင်စောစီကတချို့ကစောစီဝင်စားလည်းရှိတယ်ဒီတကားဘောဝါရောက်မှ အိမ်ရှိရောက်မှရက်နေတဲ့ခိုက်တာနိရောဓမပါတိသူတို့ကတော့အရှင်မြတ်တွေကတော့မကြမကြဝင်စားလို့မြန်မြန်ဝင်စားနိုင်တော့ပါနိရောဓမဝင်ဝင်စားတယ်လားလူခံလားလူကနေပြန်နိရောဓမဘာမှထပြီးလှုပ်ခံတယ်အလူကံပြစ်တဲ့နော်လူကံပုဂ္ဂိုလ်ပြည့်ရှင်အရှင်မြတ်ဟာစင်ကြဲနေတဲ့အတွက်လူကံပုဂ္ဂိုလ်ကစင်ကြဲတယ်ပေါ့ဒါကရှင်တိုက်ဗုဒ္ဓရဲ့အလူခံနေရှင်သူဘူတိကြတော့အလူရှင် အလူကံပုဂ္ဂိုလ်ဘက်ကို လူလူမဲ့ပုံကိုပဲကိုစင်ကြအောင်လုပ်ပေးတာသူကမေတ္တာပွားလိုက်တာရှင်မြတ်ကြီးမေတ္တာပွားတဲ့တော့သူလူမဲ့တမ်းမဲ့ပုံကိုတွေသူ့ပေါ်ကြည်ညိုလာတယ်လေးစားလာတယ်စိတ်ထားတွေနူးညံ့လာတိမ်မွေ့လာနော်စိတ်ထားတွေနူးညံ့တိမ်မွေ့ပြီးလှူတဲ့အတွက်လှူရတဲ့အလှူကအကျိုးကျေးဇူးရှိတယ်သူကလူမဲ့ပုံကိုတွေကိုဟုတ်လားစင်ကြအောင်လုပ်ပေးတယ်အဲကြောင့်မို့ရှင်သူဂုတ္တိဟာ ဆုံးခံမယ်ဆိုအိမ်ရှိရောက်လာပြန်တယ်ဗာလဲမေတ္တာဆံဝင်စားတယ်မေတ္တာပို့တာပဲပို့တယ်ဒီလူမဲ့ပုဂ္ဂိုလ်မေတ္တာပွားနေတာပွားတဲ့အခါကျအဲ့ဒီပုဂ္ဂိုလ်ရဲ့ဗာပြစိတ်ထားတွေနူးညံ့တယ်ပျော့ပြောင်းလာတိမ်မွေ့လာတယ်အဲ့မှာရိုးရိုးသေးသေးလေးလေးစားစားနဲ့လှူကြတာနော်အဲ့ကြမှာသူကဆွမ်းလောင်းမဲ့ပုဂ္ဂိုလ်နိနာရောက်မှာမေတ္တာဆံထပြီးလှူခံလိုက်တယ်ဒါတော့ဘုန်းကြီးတို့ခင်မှာကြတော့ဟိုရှင်သာရိပုတ္တရာတို့လည်းဇန်ဟိုကတော့ဇန်နေရအဘိညာဉ်နေရပြီးမှနေ နာဂံလည်းနာဂံရဟနာတွေဖြစ်မှနိရောဓမပဝင်စားလို့ရတာခုခေတ်ကျတော့ခုနလိုမေတ္တာဆောင်လည်းမရဘူးဆိုရင်ဘာလို့ရလဲဆိုတော့ခုခေတ်ရဟန်းတော်များကျမေတ္တာတော့ရုပ်ပြီးတော့အလုခံရတာပေါ့အဲကြောင့်ဘုန်းကြီးခင်မှာကျတော့ဆွန်စားပြီးမေတ္တာတော့ရုံမယ်သုံးဖို့တရားမောခင်မေတ္တာတော့ရုံမယ်အဲဆွန်မစားခင်မေတ္တာတော့ရုံမယ်အဲ့လိုလူခံတဲ့အတွက်အကျိုးမြောက်အဲ့ဒါသူကုတီနီကိုမိပြုပြီးလူခံတာပဲနော်အဲ့တော့နှမျိုးမှတ်ထားမယ်နော် ရှင်သာရိပုတ္တရာကိုရောမြတ်ကြီးကတော့သူသူအလူကံပုဂ္ဂိုလ်ဘက်ကစင်ကြအောင်ပြုလုပ်ပြီးလှုပ်ခမ်းတယ်နိရောဓမပါဝင်ဝင်စားပြီးလှုပ်ခမ်းတယ်ရှင်သူဝတိမထေမြတ်ကြတော့ဒီအလူလှူမဲ့ပုဂ္ဂိုလ်ဘက်ကိုကြည်လင်သောအေးချမ်းသောငြိမ်းချမ်းသောနူးညံ့သောစိတ်ထားတွေနူးညံ့မေတ္တာဓာတ်တွေဝင်သွားအောင်မေတ္တာဓာတ်တွေဝင်သွားရိုးသူသေးသေးလေးလေးမြတ်မြတ်အဲ့လိုလှူခြင်းနဲ့စိတ်တွေပေါက်လာမေတ္တာ ဆောင်ဝင်စားလိုက်တယ်မေတ္တာဆောင်ဝင်စားပြီးဆိုမှပြီးမှရောက်လာပြီးဆိုမှလူခံတယ်အဲ့လိုကွာခြားချက်ရှိတယ်လို့မှတ်တာနော်ပြီးတော့သူကကြံပါသေးတယ်ဗျာအများကြီးပြောရင်နော်သူနဲ့ပတ်သက်တဲ့တရားတွေနော်နောက်တစ်ချက်လေးပြောလိုက်မယ်နောက်တစ်ရက်မှအကျန်တဲ့သူဟောသူနဲ့ပတ်သက်တဲ့တရားတွေပေါ့တော်တော်ကောင်းလို့ဘုန်းကြီးပြောမယ်ဒီတစ်ချက်လေးကတော့အကြောင်းအရာလေးပါရှင်သုဘုဒ္ဓမထေမြတ်ဟာဒီယန္နာဖြစ်သွားတဲ့တနေ့ဘယ်ကိုကြွလဲဆို ရာဇကြိုကြွသွားတယ်။ရာဇကြိုကြွသွားတော့ဗိမိတရမင်းကြီးလည်းကြွတာနဲ့ပြိုင်နေလာရောက်ရှိခိုးကြောတယ်။ရှင်ဗျာရာဇကြိုမှာဒီနေ့ရာဇကြိုမှာတရင်သုံးပါဗျာ။တပည့်တော်ရှင်ဗျာတွေနေစရာအကြောင်းစီမံပေးပါမယ်ရှင်ဗျာလို့ရှောက်တယ်။အဲ့လိုရှောက်ပြီးနောက်ပိုင်းတော့ဗိမိတရမင်းကြီးလည်းမင်းဆိုတော့ကိစ္စဝိစ္စတွေများတော့မေ့နေအကြောင်းလျှောက်တာတော့မဆောက်ပေးပြဘူး။ဲ့တော့ဘယ်လိုဖြစ်လဲဆို ရှင်မြတ်ကလည်းရဟန္တာရှင်မြတ်ဆိုတိတ်ပစုမှပုကမနေဘူးလေရှိတဲ့နေရာမှာပဲကြောင်းမရှိဘူးလို့လူန်ဒီကောင်းမှာပဲတရင်သုံးပြီးနေပါတယ်အဲ့ဒီလို မိုးရာကြီးရောက်နေပါဆိုဆိုမိုးမရွာဘူးတတိုင်းပြည်လုံးမိုးမရွာတော့တိုင်းသူပြည်သားတွေကဘင်းရင်သွားပြီးမကြေမနပ်ကြွေးကြော်အော်ဟေ့ဆန္ဒပြကြတော့မို့အဲ့ကြောင့်ဗိမန္တရမင်းကဟိုတကယ်ကိုတရားရှိတဲ့မင်းဆိုစဉ်းစဉ်းစားတယ်ဟောဘာကြောင့်မိုးမရွာပါလဲ နောက်ကြတော့မိုးမြောင်ရဲ့အကြောင်းရင်းသူတတိရလိုက်တယ်ရှင်သူပုတိမထေရငါကြောင်းဆောက်လူမယ်လို့ပြောခဲ့တယ်အနိနာမှာငါဆောက်လူပြီဟာရှင်မြင်းမြမလောက်ရသေးဘူးအဲ့မှာသွားကြောင်းဆောက်ပေးလိုက်တာကြောင်းဆောက်လူပြီးတော့အဲ့ဒီကြောင်းပေါ်မှာသတင်းသုံးဖို့ပင်လိုက်တာလည်းပြိုင်နေမိုးကအရှင်မြလည်းဒီကြောင်းထဲမှာသတင်းသုံးလို့မိုးကချက်ချင်းရွာတယ်လို့လို့ဆိုတာပဲနော်ဒါကတော့တဏှာမှာမိတ်တယ်နော်အဲ့ဒီမှာဘုန်းကြီးတို့ ရှင်သူဘုတို့ရဲ့ကိလေသာကင်းကွာပြီးငြိမ်းချမ်းသာနေရတဲ့အကြောင်းလေးတွေကိုနောက်ပြန်မှဆက်ပြောမယ်နော်ဒီဒီခု6နိုင်နဲ့6မိနစ်ရှိသွားပြီဒီနေ့ဟောပြောဆုဆုံးပါတဲ့တရားတော်များကိုကြားနာတဲ့တိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဉ္ဇဏ်ဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။